ယနေ့ဦးဇင်းတို့ဩစတြေးလျဘက်မှာတော့ယနေ့17ရက်နေ့6လ2021ခုနှစ်တရားတော်မှာပေါင်းသူတော်ကောင်းတို့တွေအပတ်စဉ်တိုင်းတရားဓမ္မတွေနာယူကြအကျင့်သုံးကြဗုဒ္ဓမြတ်စွာ သာသနာတော်မြတ်ကြီးနဲ့တွေ့ထုံးတွေ့ကြိုက်မှာ တကက်ကိုအစီနှစ်တွေရအောင်ယူကြတာကောင်းကျိုးတွေရအောင်ယူကြတာဖရာအဆုံးမတွေရအောင်ယူကြတာအဲ့တော့ဦးဇင်းကလည်းဒကာဒကမအပေါင်းတော်ကောင်းတို့တွေကိုတပတ်တပတ်အတိညာဘုသူတာရှိသေးမဲ့ကိုဘဝအတွက်ကျင့်သုံးသင့်ကျင့်သုံးထိုက်တဲ့တရားဓမ္မတွေဦးဇင်းလည်းရှားရှားပြီးတော့ဟောရတယ်တရားဟောတဲ့အခါကျတော့လည်း တုတ်တန်ဆိုတုတ်တန်လေးဝုထုဆိုဝုထုလေးတက်တက်ဟောတာထဲအဲ့ဒီတဲကဥစဉ်နားလေသမျှဥစဉ်တက်ဆွမ်းသမျှဝိပဿနာလမ်းကြောင်းဘက်ကိုတင်းတင်းတင်းတင်းပြီးဥစဉ်ဟောပေးခဲ့ပါတယ်တရားတော်မတွေကိုဝိပဿနာတွေပို့ပို့ပြီးနားလေစေခြင်းလုံးလို့ဥစဉ်တို့ငယ်ငယ်တုန်းကတရားတွေနားတယ်တုတ်တန်တစ်ပွဲနားလိုက်ရတယ်ဟာဇတ်တော်လေးတော့မှတ်မိလိုက်တယ်ဒါပေမဲ့ဒီတဲကထုံနှုတ်ပြီးကျင့်သုံးနေရာတွေဝိပဿနာဘိုင်းနေကြတော့ သောတာပန်ဖြစ်ကြလေတည်းဆိုတော့ဥစဉ်အားမရဘယ်နဲ့ဒီပိုင်းကြတော့မှဘလို့ဖြစ်တယ်ဆိုတာလေးဝိပဿနာတင်တာမပါဘူးဖြစ်နေတာငါအဲ့ဒါလေးနားထောင်နေတာဥစဉ်စိတ်ဖြစ်ခဲ့တာပြောတာပါအဲ့လိုလေးဥစဉ်ငငယ်လေးကြတဲ့အဲ့လိုလေးဖြစ်ခဲ့လို့အခုတရားတော်မတွေကြတော့ဖះဟောဒေသနာနဲ့တုတ်တန်ဒေသနာလည်းပါမယ်ဝိပဿနာလည်းဘိုင်းလည်းပါမယ်ဆိုပြီးတော့အဲ့လိုဟောတော့တရားတော့နည်းနည်းတော့ရှည်တာပေါ့နော် ဒါကဘုန်းကြီးတစ်ပါးဘေးကနေတရားထိုင်နားနေရင်လည်း तू ကဥဇဏိတာကိုတော်တရားကောင်းတော့ကောင်းပါတယ်တရားကရှည်တယ်တဲ့သူကတော့ဥဇင်အဲ့လိုပြောတယ်ကိုတော်တရားရှည်တယ်တဲ့ကောင်းတော့ကောင်းပါတယ်တဲ့အဲဝိပဿနာဘက်နဲ့သုတ်တန်တရားစုံအောင်ပြောရမယ်ဆိုရင်တော့တရားတဏှာကြီးတဲ့နဲ့ဘလို့မှသိလို့မရလို့ပါနော်မေတ္တာရက်ခံပါတယ်နော်အဲ့ဒါကြောင့်မို့ဟိုအကျေချုံဟောဆိုလဲဥဇင်ဟောတတ်ပါတယ်ဒါပေမဲ့ဥဇင်ကတရားဓမ္မတွေကိုတကယ်ကို ဦးဇင်းတို့သိစေခြင်းနဲ့တကယ်စေတနာပါတကယ်မေတ္တာပါနော်တကယ်မေတ္တာစေတနာနဲ့ရသော်ဘုရားသာသနာတော်ကြီးနဲ့ကြုံလို့ဦးဇင်းတို့ကဒီတရားနာခွင့်ရတာတရားပိုင်ရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းတောင်းမှနော်ဦးဇင်းတို့သာဝတိပြည်မုံဇေတဝန်ကျောင်းမှာ တခါသတင်းသုံးနေစဉ်မှာအရှင်နန္ဒကာတဲ့ဘိက္ခုနီမ900တခါတည်း သောတာပန်သက္ကရာကအနာဂံယဟန္တာဖြစ်အောင်ထိဟောပေးခဲ့တဲ့မထေမြတ်မြတ်စွာဘုရားကိုတော်တိုင်ရှိတာနော်ဒါပေမဲ့သူ့သွားတရားဟောခိုင်းရတာသူဟောမှတရားရမှာမဟုတ်အဲခြေသားဘိက္ခုနီမတွေသွားတရားဟောဆိုပြီးတော့အဲ့ဒါတရားဟောခိုင်းတာအဲ့ဒီဘိက္ခုနီမ900ကိုတရားဟောတဲ့အရှင်နန္ဒကကတရားဟောအရန်ကောင်းတယ်သူကအဟောပြောအရန်ကောင်းတရက်ကြတော့ဆွမ်းစားတဲ့ဆွမ်းစားဆောင်ကြီးပေါ်မှာ တရားဟောတယ်တဲ့ရှင်နန္ဒကတရားဟောတာဘလောက်ကြာတယ်ထင်တော့ဒကာတော်မတို့ညာလုံးပါဟောတာတဲ့မနှဘောလင်းသည်နော်အဲ့ဒါနဲ့မြတ်စွာဘုရားကအဲ့ဒီအရှင်နန္ဒကတရားဟောတဲ့ဆွန်းစားဆောင်တကားအပြင်ဘက်ကနေမြတ်စွာဘုရားသူဝင်လာရင် ရှင်နန္ဒကဟောရတာအခက်ခဲဖြစ်မှာဆိုလို့ရှင်နန္ဒကဟောတဲ့တရားကို အပြင်ကနေပြီးတော့မတရပြီးနားထောင်တာ မြတ်စွာဘုရားအဲ့နဲ့အရှင်အာနန္ဒာလှက်ပတ်သွားကြည့်ရင်းနဲ့တွေ့တော့ဒါလေးရှင်အာနန္ဒာလည်းဘေးနားနေဒါလေးရနေအဲ့ဒါနဲ့ရှင်အာနန္ဒာကညာကြီးကလည်းအေးလိုက်တာမြတ်စွာဘုရားကျမကြီးတွေလည်းပြက်နေပါဦးမယ်အပြင်ကနေပြီးဒီတိုင်းမြတ်စွာဘုရားညာဥယံလွန်ပြီဖေရအသာလေးဆောင်းမရိတ်ချေလေးတိုးတိုးလေးကပ်ပြီးတော့ပြောတယ်မြတ်စွာဘုရားမလှုပ်ဘူးဒီတိုင်းပဲမြတ်စွာဘုရားအဲ့ဒါ ဒုတိယညာဥယံနောက်ပစ္စည်းမယံရောက်တော့မယ်အရေးချေပြမရဘူးမြတ်စွာဘုရားစိုက်ပြီးနားထောင်နေအဲ့ဒါအာယုံတက်လို့လင်္ကာနာနီဒီမှာအရှင်နန္ဒကကတရားပွဲကြီးသိမ့်တာအဲ့ဒီသိမ့်တဲ့အချိန်မှာပဲမြတ်စွာဘုရားအခန်းထဲဝင်သွားပြီးတယ် ချက်သားတဲ့မင်းတရားဟောလိုက်တာကွာတဲ့ငါမှကြောတွေတောင်အောက်နေတဲ့မြတ်စွာဘုရားနော်ငါမှကြောတွေတောင်အောက်သွားတယ်တဲ့အပြင်ကနေပြီးတော့နားထောင်နေရတာနော်အဲ့ဒါရှင်နာတကလည်းမြတ်စွာဘုရားရှိမှမသိလို့ပါဗျာတဲ့တပည့်တော်တဲ့ဒီလောက်ဟောမိတာပါတဲ့မြတ်စွာဘုရားလည်းပြောပြီးတော့ကောင်းလိုက်တာတဲ့နန္ဒကရဲ့တရားကောင်းလိုက်တာကောင်းလိုက်တာဆိုပြီးတော့ချီးမွမ်းတယ်နော်ဒါတီဟိုခေတ်မှာတော့ဆိုလဲဒီတိုင်းမှာပဲအမျိုးသမီးဒီတခါတည်းဒီလိုခု ကိုယ်အိမ်နဲ့ကိုယ်စိန်ကြကြပဲတရားနာမှလဲတော်ထဲမှာတစ်တပင်ရင်ဝါတပင်ရင်ဟောတဲ့မထေမြတ်တရားလဲတခါတစ်ပင်အောက်ကနေပြီးတော့တခါတဲ့အဲ့ဒီမှာဟောအဲ့ဒီထဲမှာအဲ့ဒါခြုံနေမွေတွေကင်းနေနဲ့ဒီလိုကြားထဲမှာတရားနာရအဲ့ဒါတက္ကမတယောက်မွေရကလေးဝင်ကြိုက်ကြိုက်တော့အဲ့ဒါနဲ့အဲဒုက္ခပဲငါကလေးတော့မွေကြိုက်တော့ငါអော်လိုက်ရင်လည်းတရားဘောကြီးတော့ပြတ်တော့မှာပဲဩသာသမီဆိုတာ ဝတိုင်းရလာခဲ့တာပါပဲကဲအဲ့တော့ငါတရားကိုပဲအာယုံပြုတ်ပြီးတော့ဆက်ပြီးတော့နာပါမယ်သားကိုတော့ချစ်ပါတရားဝဲကြီးပြတ်မှာကြောက်လို့ဆိုပြီးတော့သားကိုရင်ဝင်မှာပွဲပြီးတော့မိုးလင်းပေါက်တရားနာမိုးလင်းတော့မှသားလေးကမွေးသေးကတက်တော့ဒီဟာဘာဖြစ်လို့မပြောလဲအကုန်လုံးတရားဝဲကြီးပြတ်ကုန်မှာဆိုလို့ပါတဲ့နော်ဒီလိုတရားမျိုးနာရဖို့ဆိုတာမလွယ်ပါဘူးတဲ့တန်တရာနဲ့ခြီးပြီးမှ ဖះရှင်ပွင့်မှဟောနိုင်ပြောနိုင်ဟောတတ်ပြောတတ်တဲ့နားလည်အောင်ဟောပြောပြတာပေးတဲ့ဓမ္မကတိကတွေနဲ့တွေ့ရမှာနာရတာတဲ့ဒါကြောင့်မို့ तू မအော်တာပါလို့ပြောတာအခုလည်းပဲဒကာဒကမတို့တွေဦးဇင်းတို့လည်းအဲတိလွန်းလို့တတ်လွန်းလို့မဟုတ်ပါဘူးဦးဇင်းတို့သိသလောက်လေးတတ်သလောက်လေးကိုပဲဖះဟောဒေသနာတော်နဲ့အညီဦးဇင်းတို့စာပေမြောင်များစွာကိုဖတ်ရပါတယ်เนาะဒါမင်းညာဆိုတစ်လျှောက်လုံးဖတ်ရတာပါเนาะဦးဇင်း ဒါအခု foundation law ရှောက်ရှားဖွေးဖတ်ပြုပြီးမှဒကာဒကမတွေကိုဖះဟောတဲ့ဒေသနာတွေကိုဥစဉ်တို့ဟောရတာပါအဲ့တော့ယနေ့ဥစဉ်ဟောကြားပေးမဲ့ဇတ်တော်လေးလည်းပါအောင်ဥစဉ်တို့ဥဒိယဗတ္တဇတ်အဲ့ဒီဇတ်ကိုအခြေခံပြီးမှဒီနေ့ဒကာဒကမတွေအတွက်နတ်ပြည်ရောက်ကြောင်းနီလန်ကောင်းနေဒါလည်းလိုသေးတယ်နိဗ္ဗာန်မရောက်ခင်နော်နိဗ္ဗာန်မရောက်ခင် တခါတည်းအပယ်လေးပုံဆင်းဆင်းပြီးတော့ဒုက္ခခံနေရတာနဲ့စာရင်လူဘုံနဲ့စာရင်တော့နတ်ပြည်ကလည်းသူ့အတူချမ်းသာသေးတာပဲနော်ဟုတ်တယ်မို့လားအဲ့တော့နတ်ပြည်ယောက်ျောင်းနီလန်ကောင်းဖျားလောင်းသူဘဒ္ဒဥဒိယဘဒ္ဒမင်းသားကြီးအေးပြောဟောခဲ့တဲ့စကားလေးတွေနောက်ပြီးတော့နိဗ္ဗာန်ရောက်ကြောင်းတရားကောင်းအထိဒါမြတ်စွာဘုရားဒီသုတ်တံမြတ်စွာဘုရားကိုယ်တိုင်ပြန်ဟောပေးတာဆိုတော့เนาะအဲ့တော့နိဗ္ဗာန်ရောက်ကြောင်းတရားနိလန်ကောင်းအထိဦးဇင်းကအခု ဟိုတရားဓမ္မတွေကို နားလည်အောင်သဘောပေါက်အောင်စွမ်းနိုင်သမျှယနေ့ဟောကြားပေးပါမယ်နော်ဒီဇတ်တော်ဟောရခြင်း အကြောင်းပေါ့ဟောရခြင်းရဲ့အကြောင်းကတော့ယဟန်တော်တစ်ပါးဟာသာသနာတော်မှာမပျော်မွေ့လို့လူထွက်တော်မယ်ယဟန်တော်လေးတော့လူထွက်ချင်ပြီတဲ့ဖျား ဒါဖះလက်ထက်ကလည်းရှိတာပဲလေအခုလက်ထက်ကလည်းရှိတာပဲတခါတလေစိတ်ဓာတ်လေးနဲ့ညတော်ပိုင်းကွာလူထွက်တာကောင်းပါတယ်ဆိုပြီးတော့တခါငယ်ငယ်တော့ကိုယ်လေးတော့တက်ကြတရားစာမိုးရဲ့ဖြေတာတက်ကြတရားစာမိုးရဲ့ဦးဇင်းတို့ဘလောက်လောက်ရတယ်ဆိုမနေ့၄နာရီကနေစာကြက်ရတာည7နာရီဒေါင်ဆိုမှအိပ်ရတာဆွမ်းခံလည်းမထွက်ရဘူးဘေးကဆရာသမားတွေကစာမိုးရဲ့နေပြီဆွမ်းခံမထွက်နဲ့သူတို့ဆွမ်းခံကြွေးမယ်ဆိုပြီးတော့ ဦးဇင်းကလည်းကြက်လိုက်တာမနေ့၄နိုင်ဒေါင်ဆိုထတကားတဝေါ်နဲ့စောင်းကြက် စာတွေကလည်းအရန်ခက်တာ哦ပါဠိတော်တွေဒီဟွာကြီးတွေအကုန်လုံးအလွတ်ဆိုရစာမျက်နှာအစအဆုံးအကုန်လုံးမေးချင်တာမေးတာဆိုတော့ကိုကရအောင်လုပ်ရတယ်ဒီအုပ်ကြီးတွေအကြီးတွေကိုရင်ဘွားနဲ့အဲ့လိုကြက်နေရင်းနဲ့အဲ့ကိုရင်လေးလှမ်းကြည့်လိုက်တော့လေအဲ့ကိုရင်ကလည်းဦးစင်းနဲ့စာဘွက်အတူသူကလည်းဟိုဘက်ကြောင်းကြီးကကြက်ကိုကလည်းစွမ်းကြောင်းကြီးအောက်မှာတခါတည်းလမ်းလျှောက်လိုက်ထိုင်လိုက်ကြက်အဲ့ဒါနဲ့နေကင်း ဆွန်လဲစားပြီးတော့အပေါ်လဲတက်လာရောဟာတဲ့ तू ကလူဝတ်နဲ့လာကြတော့တယ်အရှင်ဘုရားဒီတော့လာနှုတ်ဆက်ဟာကိုတော့မနဲ့ကလည်းစားရီကြက်နေတာပါဖဲနဲ့လုံးပြီးချက်ချင်းဘဲကအင်ကြီးတွေရလာလဲဆိုတော့ကျောင်းမှာဒုံလဘလာဝတ်တဲ့လူချွတ်ထားတဲ့အင်ကြီးအလူခံပြီးတော့တပြည့်တော့ဝတ်ချလာခဲ့တော့တာတဲ့သာသနာပေါ်မှာနေရတာမပြောတော့ပါဘူးရှင်ဘုရားတဲ့ဟောဗျာသူများဆိုရင် ထိုင်းမိုက်ပြီးတပတ်လောက်စဉ်းစားပြီးတော့ဘာမှ မလောက်ချင်မကင်ချင်ဖြစ်မှလူထွက်တယ်ကိုတော့ဟာတမနာလောက်ဒီလောက်စာတွေကြက်ပြီးမှချက်ချင်းကြီးကိုတော်မို့ဆုံးဖြတ်တယ်လို့တပည့်တော်အရှင်ဗျာတဲ့အဲ့ဒါလာပြီးနှုတ်ဆက်ထားခဲ့ပါပြီဖေတပည့်တော်ပြန်มาတော့မယ်ဆိုပြီးပြန်သွားတာသာသနာပုံဆိုတာလေဒီတိုင်းပေါ့နော်အဲ့တော့အဲ့ဒီဒီကိုတော်လေးတစ်ပါးလည်းအဲ့လိုပဲသာသနာပုံမပြောတော့ဘူးလူထွက်တော့တရားမှာအာယုံမရောက်တော့ဘူး ကိလေသာအာယုန်တွေထဲမှာပဲမျောပြီးတော့စိတ်ကူးတွေရင်ပြီးအတွေးတွေများလာရင်လောကကြီးကိုตายရစရာလို့ထင်ပြီးတော့အဲ့ဒီနောက်တွေလိုက်ချင်တဲ့စိတ်တွေများရင်စိတ်ကအဲ့ဒီပဲညွတ်သွားတာဒါကြောင့်မို့ဦးဇင်းတို့ယဟန်တော်တွေမှာအဲ့ဒီဘက်ကိုမညွတ်အောင်အတုပါ ကမ္မထမ်းတို့လူရဲ့ဆင်းရဲမှုတွေဒုက္ခတွေဒါတွေကိုမြင်အောင်ကြည့်ရအဲ့ဒါတွေမြင်အောင်ကြည့်တဲ့အခါကျတော့လူထွက်ချင်တဲ့စိတ်တွေမရှိတော့လူဘဝကြီးကိုညှင်းငွေ့လာတာနော် အဲ့ဒါကြောင့်မို့မြတ်စွာဘုရားလည်းအခုဒီဟန်တော်လေးကိုမြတ်စွာဘုရားလူဘဝရဲ့အကြောင်းနေညင်းငွေ့သေးခြင်းလုံးလို့မြတ်စွာဘုရားချစ်သားတဲ့အဲ့ဒီယဟန်လေးလူထွက်တော့မယ်ဆိုဟုတ်ပြီ ခေါ်ခဲ့သန်းခေါ်ခဲ့သန်းငါဒီခေါ်ခဲ့ဆိုပြီးတော့မြတ်စွာဘုရားသူ့ထံခေါ်လာတော့မှချစ်သားမင်းလူထွက်ခြင်းတယ်ဆိုတာဟုတ်လားမှန်ပါဗျာတပည့်တော်ပြောကိုမပြောတော့လို့ပါဗျာ မြင့်မြတ်တဲ့ဗြမစရိယာအကျင့်တွေဆက်မကျင့်သုံးနိုင်တော့ဘူးဘုရားတပည့်တော် လူပဲထွက်ချင်တော့တာပါဘုရားဆိုတော့မြတ်စွာဘုရားခြေသားတဲ့ကိုရှစ်ခက်ကသူတော်ကောင်းนี่တာမန်စည်းစိမ်မဟုတ်ဘူးနော်တဲ့ဟောဒီလိုရှင်မရင်ဘဝစည်းစိမ်ကြီးတွေတောင်မှမမမောပဲနဲ့တရားဓမ္မနဲ့ကျင့်သုံးပြီးနေကြတယ်ခြေသားငါကျင့်သုံးခဲ့တဲ့ငါရဲ့ဘဝအကြောင်းကို ပြောမယ်ဆိုပြီးတော့မြတ်စွာဘုရားကဟောတုံးကကာတိတိုင်းသူဒုံဒရဆိုတဲ့မြို့ကြီးရှိခဲ့ဘူးတယ်အဲ့ဒီမြို့ကြီးမှာရှင်မယေနဲ့မိဖုရားကသာသမိယတနာလိုချင်တာသာသမိယတနာလိုချင်တော့ဘာလို့လဲရှေးခေတ်ကထုံးစံတိုင်းသွားပြီးတော့ညောင်မင်းကြီးတွေသစ်ပင်ကြီးတွေသားစုတောင်းကြတာပေါ့သားစုတောင်းကြတာသာသမိကလည်းလိုချင်တာလောကဆိုတာ မွေးလာတဲ့သားသမီးကဆိုးတော်မှာလားအရှင်ဘုရားဆုံးမပါဘူးဗျာလုံဆမ်းမအောင်ဘုရားပြောမကောင်းဘူးဖြစ်တာကိုလောကဆိုတာနော်သားသမီးမရှိတော့လဲလိုချင်လိုက်တာဒီသားသမီးတခါတယောက်ကရှောက်တယ်တပြည့်တော်သားသမီးလိုချင်လို့ခိုးဆူတောင်းဒီဆူတောင်းနဲ့အရှင်ဘုရားစီလာကြတော့အရှင်ဘုရားမင်းအကျွေးဆက်အောင်မှာမို့ပြောတော့တပြည့်တော်ရင်ထဲမှာတော်တော်ကိုစိုးနေသွားတယ်ဘုရားတဲ့သူကတပြည့်တော်သားသမီးရတော့မှာပါဘုရားဆိုပြီးလာကြောက်တယ်အေးကွာမင်း အဲ့ဒါအကျွေးတွေမင်းဆိုက်အောင်ပါဗောမင်းပြုံးပြုံးနဲ့စားမှာကွာလို့ဦးဇင်းသူပြောလိုက်တာနော်သားသမီးဆိုအကျွေးလာတောင်းတာကွာလို့မင်းအဲ့ဒါမင်းမပေးခြင်းလို့လည်းမရဘူးမကြွေးခြင်းလို့မင်းပြုံးပြုံးလေးစားမယ်ဆိုတော့အဲ့ဒါတကားပြောတယ်တပည့်တော်ကတော့ဝမ်းသာအားရလာလျှောက်တာအရှင်ဘုရားအဲ့လိုပြောတော့စိတ်ထဲတမျိုးတော်ပြစ်သွားတယ်တဲ့ဟုတ်ပါဘူးကွာတို့ကသဘာဝပြောတာပါအဲ့လိုနော်အခုလဲသားစုတောင်းကြတာသားစုတောင်းကြတော့ အဲ့တော့ဦးဇင်းတို့ဖရာအလောင်းတော်ကဗြဟ္မပြည်ကဗြဟ္မာဗြဟ္မာဖြစ်နေတာဗြဟ္မာဖြစ်ပြီးတော့အဲ့ဒီမှာသူကလည်းစွတ်တင်မဲ့အချိန်နဲ့ဟိုကရှင်ဘုရင်ရဲ့မိဖုရားကြီးကလည်းသားစုတောင်းတဲ့အချိန်နဲ့သွားတိုက်ဆိုင်တော့အဲ့ဒီမှာလည်းအဲ့ဒီမှာသွားပြီးတော့ပရိသရေနေတယ်နောက်ထပ်မိဖုရားတယောက်မှလည်းဦးဇင်းတို့ရတ္တော်ဒရာရဲ့အလောင်းသူကလည်းဗြဟ္မပြည်က မြမပြည်ကနေပြီးတော့သေတော့ तू ကကြတော့အမျိုးသမီးအရင်ကတည်းက तू ကအမျိုးသမီးဖြစ်ခဲ့လို့ပေါ့ तू ကမြမပြည်ရောက်တဲ့အချိန်မှာတော့ကိလေသာတွေငြိမ်ဝတ်နေတာကိုအဲ့ဒီမှာအဲ့ဒီကနေပြီးတော့ तू ကလည်းလူပြည်လာပရိသန္တေတီအဲ့ဒါနဲ့အရွယ်ရောက်တဲ့အခါကျတော့အကျဉ်းချုပ်လိုက်ရရင်တော့ကဲသူတို့နှစ်ယောက်ကိုအဲ့ဒါထိနာအပ်ပြီးတော့လက်ထပ်ပေးလိုက်တာခမဲတော်မေတော်က အဲ့တော့သူတို့နှစ်ယောက်ကလည်းဗြမပြည်ကလာတဲ့ပုံကိုယ်တွေဆိုတော့ဒီအိမ်အောင်ပြုတ်တဲ့အလုပ်ကိုနှစ်ယောက်လုံးဘယ်သူမှကိုမလုပ်ချင်ဒါပေမဲ့မိဘတွေကလက်ထထိမ်းမြပေးလို့ဒါလေးဘလို့မှမလွန်ဆန်နိုင်လို့ဒါလက်ထလိုက်ရတယ်တဲ့တယောက်နဲ့တယောက်ကာမဂုဏ်စိတ်နဲ့တော့မှမကြည့်ဘူးအဲ့ဒါဘာရဲ့စွမ်းအားလဲဆိုတော့ဗြမပြည်ကလာခဲ့တဲ့ပုံကိုယ်ကြီးရဲ့စွမ်းအားအရှိန်ကြီးလို့ပြောတယ် နှစ်ပေါင်းများစွာ တချို့လေဆိုကဘာတွေနဲ့ခြေပြီးတော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ယမဇိုတရား၄ပါးကိုပဲသူတို့ရဲ့တန်တန်မှာပွားများပြီးတော့ထားလိုက်တဲ့မြမာကြီးတွေဟာ လူပြည်မှာရောက်တော့အဲ့ဒီအရှိန်ကမကုန်ဘူးဒီလူတွေဟာကိရိတာအာယုံကာမဂုဏ်တွေကိုကောင်းတယ်လို့ထင်နေတဲ့ဒီအာယုံတွေဟာသူတို့အတွက်ဆက်ဆုပ်เสียဖြစ်တယ်လုံးဝမှအဲ့ဒီဘက်ကိုသူတို့စိတ်မညှို့ဘူးတဲ့ ရှင်မယင်နဲ့မိဖုရားအဖြစ်လက်ထပ်ပေးလို့သာနေရတယ်ကိုဟာကိုကိလေသာကင်းကင်းရှင်းရှင်းနဲ့နေပြီးတော့အသိဉာဏ်ကလည်းရှိကြတယ်ဖရာအလောင်းတော်ကြီးတွေနော်ရတော်တာလည်းပါရမီရှင်ကြီးအဲ့လိုပါရမီရှင်ကြီးတွေဆိုတော့သူတို့ကအကြောင်းကျိုးဆင်ញင်စဉ်းစားပြီးတော့သုံးသပ်တတ်တယ်ဖရာမပွင့်လို့ဝိပဿနာတော့မသိဘူးဒါပေမဲ့သူတို့က သူ့ရဲ့ဇနီးခုပြောတဲ့ရတောရအလောင်းကလည်းဥဒိယဘတ္တပဲဖះအလောင်းကလည်းဥဒိယဘတ္တပဲဥဒိယဘတ္တမင်းသားနဲ့ဥဒိယဘတ္တမင်းသမီးအဲ့တော့သူတို့နှစ်ယောက်ကတိုင်ပင်ရတယ်ငါတို့အခုလိုမြို့ကြီးတွေပြာကြီးတွေတိုင်းပြည်မှာထီနာအုပ်ချုပ်ပြီးတော့မင်းလောက်ရတဲ့ရှင်မယင်ရဲ့ဘဝလောကမှာ စီးစိမ်ဥစ္စာထဲမှာဆိုရင်တော့ဒါအကြီးကျယ်အမြင့်မြတ်ဆုံးသောတကောအာနာပါဝါရှိတဲ့စီးစိမ်ကြီးရရှိနေတာဒါအကြောင်းမဟုတ်ဘူးအကြောင်းမဲ့မဟုတ်ဘူးဒီဟာကြီးဟာအကြောင်းမဲ့မဟုတ်ဘူးအတိတ်ကငါတို့ဥဇောကံနေကောင်းကောင်းမွန်မွန်လောက်ခဲ့လို့တာငါတို့အခုလိုရတာအဲ့တော့ဒီဘဝမှာငါတို့ ကိုကျင့်တရားတွေနဲ့ကောင်းကောင်းနေကြမယ်အလှတန်းကြီးတွေငါတို့လှုပ်ကြမယ်တိုင်းပြည်မှာ တရားသဖြင့်အုပ်ချုပ်ပြီးတော့တိုင်းသူပြည်သားတွေကိုကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းမဖြစ်အောင်လုပ်မယ်ဒါသူတော်ကောင်းတွေရဲ့စိတ်နော်ဒါဟိုရှင်တေဝဒအလောင်းရှင်မြင်ဖြစ်တုန်းကကျတော့နှိမ့်ဆက်လိုက်တာတတိုင်းပြည်လုံးကိုတခါတည်းဂျွန်းပြန်နေအောင်နှိမ့်ဆက်တာအဲ့ရလေးအဲ့နေလို့နိုးပြီဆိုလို့ရှိရင်သူနာက လှန်ရှိရင်လှန်နဲ့ပြစ်တယ်တဲ့ဓာရှိရင်ဓာနဲ့ပြစ်တယ်တဲ့သူအဲ့ရနိုးမာကိုကြောက်နေတော့တာလူတွေကနော်ကြောက်နေတော့တာရှင်မင်းဘဝဘလောက်ဆိုးလိုက်တယ်လဲဆိုတော့နောက်ဆုံးတော့လူတွေကရှင်မင်းကမကပ်ပြန်လဲမကပ်လို့နှိပ်ဆက်တခါနီးပြန်ရင်လဲတွေ့တာနဲ့ထုဆိုတော့အဲ့တော့ဓာတို့လှန်တို့လက်နဲ့တို့သူနာဘာမှမထားရဘူးတဲ့အဲ့ဒီမှာတခါတည်းဟိုပေါ့ပါပါပါအဲ့ဒါဖော်တော့နေဘာတွေညာတွေအဲ့ဘေးနာမှာသွားထားပြီးတော့သူစိတ်ဓာတ်သိတော့ တခါတည်းအဲ့ရနောတာနဲ့ तू ကထထုတာဝိုးအဲ့တော့အဲ့ဒါမျိုးနဲ့သူ့ကိုအဲ့ဒါဘေးနာထပြရတယ်တဲ့နောက်ဆုံးသူသေးတော့တတိုင်းပြည်လုံးပျော်လွန်းလို့တဲ့အာသေပြီးရှင်မီကြီးတော့သေပြီးဝမ်းသာလိုက်တာဝမ်းသာလိုက်တာဆိုပြီးတော့တခါတည်းကကြခုံကြပြောကြပါကြတတိုင်းပြည်လုံးဘာလို့လဲဆိုတတိုင်းပြည်လုံး तू ကနှိမ့်ဆက်တာဝိုးတိုင်းပြည်ရဲ့မေတ္တာမရဘူးတိုင်းသူပြည်သားမေတ္တာမရဘူးရင်ဝယ်ပိုက်ဖွားမွေးစီသားသမီးကဲ့သို့ ကိုကဟိုကံကောင်းလို့ဒီနေရာလေးရောက်တာစောင့်ရှောက်ရမယ်မစောင့်ရှောက်ဘဲနဲ့နှိမ့်ဆက်တော့တိုင်းပြည်လုံးကမုန်းတာမုန်းတော့နောက်ဆုံးကျတော့အဲ့ဒီမှာတိုင်းပြည်လုံးကပြောနေတာဘယ်သူကငိုးနေလဲဆိုသူ့တကားဆောင်ဟီးဟီးဟီးနဲ့ငိုးနာဟာရှင်မင်းကြီးသေးလို့ဝမ်းသာလို့မှ ကခုံနေပါတယ်ဆိုမင်းကဘာဖြစ်လို့ငိုးနေရလဲအာကျွန်တော်ကလည်းအကြောင်းရှိလို့ပေါ့ဗျာတဲ့မင်းကရှင်မင်းရဲ့ချက်လို့များငိုးနေတာလား မဟုတ်ဘူးဗျဒါလောက်ဆိုးတဲ့ရှင်မင်းသေသွားရင်ယမမင်းကမင်းကွာဒါလောက်ဆိုးတဲ့ကောင်ငါစီတော့မနေပါနဲ့ဆိုပြီးတော့လူပြည်နောက်ထပ်တစ်ချိန်ပြန်ပို့မှကြောက်လို့ပါတဲ့နော်အဲ့ဒါကြောင့်သူငိုတာတဲ့အဲ့ဒါရှင်ဒေဝရအလောင်းဘယင်ကြတော့အဲ့လိုကိုရက်ဆက်တာနော်အဲ့တော့အခုဖះအလောင်းတော်ကြီးကြောင့်နုညံ့လိုက်တာတခါတည်းစိတ်ထားတွေစိတ်ထားတွေနုညံ့တဲ့စိတ်ထားနဲ့ဖះအလောင်းတော်ကြီး တိုက်ပြီးမှထိနာအုပ်ချုပ်ပြီးတော့မင်းလုပ်ပြီးတော့နေတာနေတော့တက်တန်းကလည်းရှည်လိုက်တာတဲ့သူတို့ခက်ကတက်တန်းကတောင်းတန်းနေတဲ့လူတွေနေတဲ့တက်တန်းတွေကတောင်းနဲ့ချီနေတာ နှစ်9000နဲ့တချို့တလေတဲ့ရေးတာတော့1000လို့ရေးတယ်တချို့လေကတော့9000လို့ရေးတယ်နှစ်ပေါင်းနှစ်ပေါင်း9000အဲ့ဒီလောက် ကြာညောင်းတဲ့ကာလမှာသူတို့ကရှင်မြင်စည်းစိမ်နဲ့နေရတာဒါပေမဲ့ဖရာအလောင်းတော်ဥဒိယဘဒ္ဒမင်းသားကနှစ်ပေါင်း900ပဲနေလိုက်ရတယ်နှစ်ပေါင်း900ပြည့်တဲ့အခါကျတော့ဆုံးသွားတာအဲ့ဒီမဆုံးခင်မှာမင်းမိဖုရားနှစ်ပါးကုသိုလ်ကောင်းမှုတွေပြုလုပ်ကြရင်းနဲ့ဂတိကဝတ်ထားခဲ့ကြတယ်ငါတော်တဲ့ အကယ်၍များတယောက်ယောက်ကသေလွန်သွားလို့ရှိရင် ပြောနိုင်တဲ့ဘဝကို ရောက်လို့ရှိရင်ပြန်လာပြီးတော့ပြောကြကြည်သူဘယ်ဘုံဘဝရောက်နေတယ်ဆိုတာပြောကြကြည်ဆိုပြီးတော့အဲ့ဒီမှာဂတိကဝတ်ထားခဲ့တယ်ဂတိကဝတ်ထားခဲ့တော့ဖះလောင်းတော်ကနှစ်ပေါင်း900ပဲနေပြီးတော့ဖះလောင်းတော်ကသေသွားတော့ဒါသူတို့ခက်နဲ့ဆိုင်ငငယ်လေးနဲ့သေတာပေါ့ ဟုတ်တယ်မို့လားနှစ်ပေါင်း9000တန်းလောက်ရှိတယ်တက်တန်းကာလာကြီးမှာနှစ်900လောက်နဲ့သေရတယ်ဆိုတော့အဲ့ဒါနဲ့ဖះအလောင်းတော်ကြီးကသေပြီးတော့ဘယ်သွားဖြစ်တဲ့တုံးဆိုတော့ဟောတာဝရိန်သာနတ်ပြည်တဲ့အဲ့ဒီမှာတရားမင်းကြီးသွား ဖြစ်တယ်တာဝရိန်သာနတ်ပြည်မှာတရားမင်းကြီးသွားပြီးတော့ဖြစ်တော့တတိရသေးလားဆိုဘယ်ရမှာလဲနတ်စည်းစိမ်နေနဲ့ပျော်မွေ့ပြီးမေ့သွားတာ ဘလောက်ကြာလဲဆိုနတ်သက်တာဝရိန်သာနတ်သက်9ရက်တဲ့9ရက်ဆိုတော့ဦးဇင်းတော်လူပြည်နဲ့တွက်လိုက်တော့လူပြည်ကနှစ်ပေါင်း90သည်စတုမာရိနတ်ဘုံကတရက်လူပြည်ကနှစ်ပေါင်း100သည်တာဝရိန်သာနတ်တို့အသက်တရက်တဲ့ဟောသူတို့နတ်သက်တရက်ကုန်သွားရင် လူပြည်ကနှစ်ပေါင်း100ကုန်သွားပြီ အဲ့တော့ဦးဇင်းတို့ဒကာဒကမတွေမိသားစုဆွေမျိုးတွေကနတ်ပြည်မြန်ရောက်သွားလို့ကတော့မမျော်နဲ့သူကပြန်တရိယာရင် ကိုမရှိတော့ဘူးလောကကနော်ကိုကပြန်ပြီးနတ်ပြည်ကနေကိုသားသမီးပြန်ကြည့်မယ်အဲတရက်တော့လွန်သွားပြီငါတော့ကြည့်လိုက်အောင်မယ်ဆိုရင်အောက်ကသားသမီးကမရှိတော့ဘူးမြေကြီးတဲ့အယိုးဆွေးတွေလောက်ပြီအခုကျတော့သူတို့ကတက်တန်းနဲ့9000တန်းလောက်ကာလာကြီးအဲ့ဒီကာလာကြီးမှာဆိုတော့ ဖះအလောင်းတော်ကြီးဟာနတ်စည်းစိမ်တွေခံစားပြီးတော့တခါတည်းပျော်ပါပြီးတော့မေ့မျောသွားလိုက်တာဘယ်နှစ်ရက်ကြာသွားလဲနတ်စည်းစိမ်9ရက်တဲ့နတ်ရဲ့စည်းစိမ်9ရက်ပြည့်တော့မှအော်ငါတရိယာပြီတရိယာပြီတရိယာပြီဥဒိယဘဒ္ဒမင်းသမီးကိုငါဂတိပေးခဲ့ပါလားငါပေးခဲ့တဲ့ဂတိကြီးငါသွားပြီးတော့ပြန်ပြီးဖြေရအောင်မယ်ဆိုပြီးတော့ လှမ်းပြီးတော့ကြည့်လိုက်တော့ဥရိယပတ္တမင်းသမီးကဥပုပ်သီလတွေစောက်တည်ဩညမှာကောင်းငင်အထက်ကလေသာ ပြတ်တတ်မှာမေတ္တာတွေပို့ပေါ့သူတို့လက်ထက်ကတော့ဝိပဿနာမရှိဘူးလေမေတ္တာတွေပို့ လောကကြီးမှာနော်အဲ့ဒါမျိုးတွေပဲသူတို့လောက်ရတာဆိုတော့အဲ့ဒီမှာရှင်ပါသီလာစောင်းပြီးတော့သူကရှင်မင်းကြီးတေကြဲသူကိုယ်တိုင် ပြန်ပြီးတော့ဌိနအုပ်ချုပ်ခဲ့တာ ထိနာအုပ်ချုပ်ပြီးတော့နေတော့အဲ့ဒီမှာအဆောင်နေအကြက်တဲနဲ့သူ့နေရာဝင်ခွင့်ဘလို့မှမရသူ့ရဲ့နေတဲ့မြို့ကြီးကလည်းတခါတည်းကျုံကြီးသုံးထန်နဲ့သေးသေးချာချာကိုအကာအယံနဲ့အခိုင်ခန့်ကိုလှုပ်ထားတဲ့နိုင်ငံတော်ကြီးအဆောင်ကြက်တွေလည်းအင်မတန်ထူပြောတဲ့နိုင်ငံတော်ကြီးသူ့ရဲ့နေရာအဆောင်အိုးမှာဆိုလဲပပတ်လည်းအဆောင်လျှောက်တယ်အများကြီးနဲ့နေတာအဲ့ဒီလို အများကြီးနဲ့နေတော့ညာကြီးမှာ ညနတ်တယ်ဆိုတာများသောအားဖြင့်ညသကောင်ရံလောက်ဆိုနတ်တွေကလာကြနော်ည7နာရီဝန်းကျင်ဆိုရင်နတ်တွေလာအဲ့တော့သကောင်ရံလောက်ကြတော့အဲ့ဒီမှာအမျိုးသားလူလေငယ်ရွယ်တဲ့နုပြိုတဲ့လူလေရဲ့အသွင်လေးကိုဖန်သေးပြီးတော့ရွှေခွက်ကြီးအင်မတန်လှပတဲ့ရွှေခွက်ကြီးမှာတခါတည်းရွှေတွေအပြည့်ထည့်ပြီးတော့တခါတည်း အဲ့ဒီအခန်းထဲမှာရောက်လာတယ်သူ့ရဲ့လေသာပြတင်းကနေပြီးတော့အဲ့ဒီမှာဖြတ်ဆိုပေါ်လာတော့အဲ့ဒါနဲ့အံ့ဩသွားတာပေါ့နော်ဥရိယဘာဒမင်းသမီးကအတင်ဘသူတော့ဒါလောက်အဆောက်နေအထက်ထက်ချထားတဲ့အထဲကဘလို့လောက်ပြီးဒီနေရာရောက်အောင်လာနိုင်တာလဲဘသူခွင့်ပြုချက်နဲ့ဒီနေရာကို ရောက်အောင်လာခဲ့တာလဲမေးတဲ့အခါကျတော့ လာထိုင်တာဗောတဲ့ငါဟာတာမန်လူသားမှမဟုတ်တာနော်လာနိုင်တာဗောတဲ့ငါဟာအစွမ်းရှိတဲ့ပုဂ္ဂိုလ်ပဲဒါဆိုဘာလဲငါဟာနတ်တရားပဲတရားနာမင်းဖြစ်လို့အဆောက်နေအထက်တယ်ဘလောက်ပဲချချငါကြိုက်တဲ့နေရာငါအကုန်လာနိုင်တယ်အကုန်သွားနိုင်ပါတယ်ဘာဖြစ်လို့လာတာလဲဟောဒီမှာတဲ့ ရွှေခွက်နဲ့ရွှေအပြည့်လက်ဆောင်ပန္နာလည်းပေးပါမယ်ဟောဒီမှာအတူတူတညအိတ်ခွင်ပေးပါတဲကိုခွင်ပေးပါလို့တော့မပေးနိုင်ဘူးဘသူ့အမကိုမပေးနိုင်ဘူးဒီနေရာတကြားဖြစ်ဖြစ်နတ်ဖြစ်ဖြစ်ဂလုံးဖြစ်ဖြစ်နဂါးဖြစ်ဖြစ်ဘသူ့အမကိုဒီနေရာမပေးနိုင်ဘူးသွားပြန်တော့ပြောလွှတ်လိုက်တာဖះလောင်းတို့ရပြုံးပြီးတော့ကြည်ပြီးတော့တခါတည်းပြန်သွား နောက်ရက်ကျတော့လာပြန်ရောနောက်ညကျတော့ငွေခွက်ကြီးကင်လာရွှေခွက်မဟုတ်တော့ရွှေကတော့အပြည့်တော့ထဲ့လာပါရဲ့ငွေခွက်ကြီးဟောလှမ်းကြည့်လိုက်တော့အင်းဘယ်နဲ့မနေ့ကတော့ရွှေခွက်ကင်ပြီးရွှေတွေအပြည့်နဲ့လာပြောတာတော့မှခွက်မပြုတ်ပါဘူးအခုလာပြန်ပြီငွေခွက်ကြီးကင်ပြီးတော့ဘာမှန်ကောမသိဘူးကဲမပြောတော့ပါဘူးရှုပ်ပါတယ်ဆိုပြီးတော့ အဲ့ဒါဒီမှာတညလောက်ဓာတ်ခုခွင့်ပြုပါ နေခွင့်ပြုပါစကားကိုမပြောတော့ဒီတိုင်းထားလိုက်ပြန်သွားတတိယညကျတော့ပြန်ပြီးလာပြန်အဲ့ဒီကျတော့ဘာယူလာလဲဆိုတော့ကြေးခွက်ကြီးငွေအပြစ်ထည့်လာတယ်တဲ့ကြေးခွက်ကြီးတဲ့အဲ့ဒါနဲ့လာပြီးတညလောက်ဒီမှာတက်ခုံငွေအိတ်ခွင် ပြုပါလာပြီးပြောတော့ အမြင်ကတော်တော်ကတ်သွားပုံပေါက်တယ်အသင်တို့ပြောတော့လေတရားလည်းပြောတယ်နတ်တွေတရားတွေလည်းပြောတယ်ဒီလူလောက ထုံးစံလေးတော့မသိဘူးလားအသင်တို့နတ်တွေတရားတွေဟာအဲ့ဒီမှာဒီလိုပဲလုပ်နေတာလားကိုနှစ်သက်တဲ့အမျိုးသမီးတယောက်ကိုတောင်းဆိုတယ်ဆိုရွှေနဲ့မရရင်ရွှေထက်သာတာတွေနဲ့စိန်တွေဗရမများတွေကြောက်တွေနဲ့တောင်းရမှာပေါ့တဲ့ အခုဟာကရွှေနဲ့တောင်မှမရပါဘူးဆိုမှငွေတွေကြေးတွေနဲ့လာတော့ဘယ်သူကလက်ခံမှာတော့တဲ့ဟောဥရိယဘဒမင်းသမီးอ่ะအဲ့လိုပြန်ပြောလိုက်တော့သိပါတယ်တဲ့လူလောကနဲ့တန်ရာတန်ကြီးကိုလာပေးတာတန်ရာတန်ကြီးဆိုတာဘာကိုပြောတာလဲတဲ့လူတွေနဲ့တန်ရာဆိုတာအသင်မီဘုရားကြည်စမ်းတဲ့အသင်မီဘုရားရဲ့ ရုပ်ရည်အစင်းတွေအသက်တွေအသက်ရဲ့ရုပ်ရည်အစင်းရယ်ကလွန်ခဲ့တဲ့3ရက်ကလာတာနဲ့အခုနဲ့တူသေးလားမတူတော့ပါဘူး။ဘာကြောင့်လဲအစင်းကလည်းတဖြည်းဖြည်းချင်းတဖြည်းဖြည်းရုပ်လျော့လာပြီ။အခုလွန်ခဲ့တဲ့နှစ်ကဆံမင်မဖြူသေးတာအခုဒီနှစ်ဆိုဖြူလာကြပြီဟော။တနေချင်းတနေချင်းမို့မတိတာတာ တစ်ချိန်ချင်းတစ်ချိန်ချင်းမို့မသိတာတာတစ်နှစ်၅နှစ်10နှစ်အနှစ်20အနှစ်50အနှစ်80ပိုင်းပိုင်းပိုင်းပိုင်းကြည့်တော့ဦးဇင်းတို့တရားတော်မတွေကိုယ်ခန္ဓာမှာကဲကြည်စမ်းငယ်ငယ်တုန်းက သွားနိုင်လာနိုင်စားနိုင်တောက်နိုင်ပြောပြောပါပါတောင်းနေတက်အာ တခါတည်းမျိုးစုံအခုလုံနိုင်သေးလား ကိုအိမ်ကလှေကားတော်မှမနဲ့ဟိုမှာကင်ပြီးတော့ထကာနာနီဆိုဟဲ့မြေးတွေမြက်တွေလာကြပါအောင်ဟဲ့ထူကြပါအောင်ဟဲ့နဲ့ဘဝရောက်သွားပြီလေတရက်ချင်းတရက်ချင်းတရက်ချင်းဟာရုပ်လျော့နေတယ်တဲ့ဆုပ်ယုပ်နေတယ်ပထမဆုံးနေ့ကလာတဲ့ရုပ်ရည်ပထမဆုံးနေ့ကလာတဲ့အသက် အခုဒီနေ့မရှိတော့ပါဘူးဥဒိယဘာဒမင်းသမီးရဲ့ ရုပ်ရည်တွေအဆင့်တွေဟာနော်လုံးဝကိုပြောင်းလဲကုန်ပါပြီတဲ့ဒီပဇာလံဝိယနရီသောတော်ဝိယရေလျင်နေစီးဆင်းနေတယ်လို့စီးနေတဲ့ရေကိုကြည့်လိုက်တော့ဒီရေပဲလို့မြင်တာတကယ်တော့မဟုတ်ဘူးပထမရေကသွားပြီနော်နောက်ရေတွေနောက်ရေတွေကနေမှတခါစီးဆင်းနေတာမီးလျံကြီးကလည်းဒီတိုင်းပဲပထမမီးလျံကြီးကလောင်ကျွမ်းသွားပြီနောက်ထပ်မီးစာနဲ့စီနဲ့ ထထဖြစ်နေလို့နောက်ဟာတွေကတောက်နေတာဒါပေမဲ့ကြည့်တော့ဒီမီလို့ထင်နေတာတဲ့အဲ့ဒီ၃ရက်ကိုမပြောပါနဲ့တဲ့ဥဒိယပါဒမင်းသမီးအခုနေနဲ့ငါနဲ့စကားပြောနေတဲ့အချိန်လေးတောင်မှဟောသိရခန္ဓာကိုတဖြည်းဖြည်းအိုးအိုးအိုးအိုလာပြီအတတ်တရားလည်းသင်မင်းနဲ့တရက်တရက်တရက်တရက်နီးနီးနီးနီးလာပြီတရားဓမ္မတွေလည်းဉာဏ်နဲ့ဆင်ញင်ကြည့်နော် တနေ့ဂုံမြန်ငါယုတ်နံသေယံတရက်နီးခဲ့ပြီတလဂုံမြန်ငါယုတ်နံသေယံတရက်နီးခဲ့ပြီတနေ့ဂုံမြန်ငါယုတ်နံသေယံတရက်နီးခဲ့ပြီဦးဇင်းတို့တနေ့တနေ့တနေ့တနေ့နီးလာပြီသေချင်းကြီးတဲ့ထက်နီးနေပြီသေချင်းကြီးတဲ့ထံကို သွားနေရပြီအတ္တတွေကလည်းရုပ်လျော့နေပြီအဆင်းတွေကလည်းတဖြည်းဖြည်းနဲ့ ငါသဘင်တွေလှတယ်လို့ထင်ခဲ့တဲ့သဘင်တွေကအခုကျွတ်လိုက်တာမနဲ့မိုးလင်းတာနဲ့တခါတည်းသဘင်ကျွတ်တွေကောက်ရပြီနော်မနဲ့မိုးလင်းတာနဲ့မျက်နှာတစ်ပြီးလို့မျက်နှာနဲ့မှန်နဲ့ကြည့်လိုက်တိုင်းအော်ငါရဲ့မျက်နှာကြီးတွေတဖြည်းဖြည်းအိုမင်းလာပြီအသားရည်တွေကရိုရွယ်ကြလာပြီငငယ်ရွယ်ရွယ်တုန်းကလို့မဟုတ်တော့ဘူးဘိုးတော်ကစားနိုင်တယ်တောက်နိုင်တယ်သွားနိုင်လာနိုင်တယ်နော်အခုမဟုတ်တော့ဘူးအဲ့တော့ ကိုယ့်ရဲ့မျက်နာတွေအရေဆင်းတွေပျက်စီးတာတွေဖုန်ညင်းဖိကျင်းတော့တခါတည်းသွားတခါတည်းလိန်ညာဟာအာခန္ဓာကိုအပုပ်နာနေအသက်ကြီးလာလေဩတခါတည်းသွားမတိုက်ဖြစ်ရင်လည်းဗဇတ်တွေကနမ်းများပြီသူများနဲ့စကားပြောတာနဲ့အာအသက်ကြီးလာပြီဆိုရင်ကိုမြင်းမြက်ကစားကိုနာမစားချင်ကြတော့ဘူးဟောဘာလို့လဲယွန်ပွဲတွေဖြစ်လာခန္ဓာကြီးဟာယွန်ပွဲတွေဆက်ဆုပ်ပွဲတွေနဲ့ပြည့်နေတဲ့ဟောဒီခန္ဓာကြီးတဲ့တဖြည်းဖြည်းတဖြည်းဖြည်းချင်းနဲ့ အသက်ကကြေးလာလိုက်တခါတည်းစားတဲ့နေရာမှာလဲကိုယ့်အကိုလေးစားတယ်သူများတွေနဲ့အာနာလို့အာနာလို့စားရင်းနဲ့တကြီးတွေကရောကြတာတစ်မျိုးနှတ်တွေကရောစီးတာတစ်မျိုးเนาะအမျိုးမျိုးသောဖောက်ပြန်မှုတွေကြားထဲမှာဒီခန္ဓာကိုယ်ကြီးကရှိနေတာတဲ့ဒီခန္ဓာကိုယ်ကြီးကအဲ့ဒီခန္ဓာကိုယ်ကြီးကိုအဲ့ဒါသွားပြီးတော့ငါ့ကိုငါ့ဟာလို့လှုပ်ထားပြီးတော့တခါတည်းတငါငါနဲ့လှုပ်နေတာဒီခန္ဓာကြီးကเนาะ အဲ့ဒီခန္ဓာကိုယ်ရဲ့အပြစ်တွေကိုဥရိယဘဒမင်းသားကဥရိယဘဒမင်းသမီးကိုဟောဒီခန္ဓာကိုယ်ကြီးကအခုကြည်နေတဲ့တစ်ချိန်လေးအတွင်းမှာတော့မှတတိထားကြည်တာတဲ့ယိုယွင်းလာပြီတဲ့အိုမင်းလာပြီတဲ့သေမင်းနဲ့ပိုးပေါ်နေလာပြီဥရိယဘဒမင်းသမီးအော်အသင်ဟာငါ့ကို ကောင်းကျိုးတွေပြခြင်းလို့လမ်းကိုပြခြင်းလို့လာပြီးတရားဓမ္မပြပေးတာပဲအသင်ဟာဘယ်သူတော့ အသင်မင်းသမီးတဲ့ဥဒိယပတ္တမင်းသားလေမေ့သွားပြီလားခုနှစ်နှစ်လုံးလုံးနတ်ပြည်မှာခုနှစ်ရက်လူပြည်မှာနှစ်900လုံးလုံးနတ်စည်းစိမ်နေနဲ့သွားပြီးပျော်ပါမိလိုက်လို့အဲ့ဒီထဲမှာနှစ်မုန်းပြီးတော့လူပြည်ကဂတိကိုမေ့ခဲ့တာတဲ့အခုမှတတိယလို့အဲ့ဒီဂတိကိုပြန်လာဖြေတာပါတဲ့ဂတိကိုပြန်လာဖြေတာပါအခု နတ်ပြည်မှာတာဝရိန်သာနတ်တို့ရဲ့ပြည်မှာတရားမင်းကြီးဖြစ်နေပါပြီတဲ့လူပြည်ကရှင်မြန်ဖြစ်နေတဘွားလုံးပြုတ်ခဲ့တဲ့ကောင်းမှုတွေရဲ့အရှိန်အဟုန်ကြောင့်အင်မတန်မှကြီးကျယ်တဲ့နတ်စည်းစိမ်ကြီးနဲ့နေရပါတယ်ဒါဆိုဟုတ်ပါပြီတဲ့အဲ့ဒီနတ်တရားရောမအိုဘူးလားတဲ့ဥရိယပတ္တမေတိမြတ်မေးတာ အဲ့ဒီနတ်တွေက မနာဘူးလားအဲ့ဒီနတ်ကမသေးဘူးလားအတမင်းသမီးတဲ့သေတော့သေပါတယ်တဲ့နတ်တွေကလူတွေအိုသလိုမအိုဘူးလူတွေနာသလိုကဲပါယူပါနဲ့အော်ဟစ်ပြီးနားနေတာမရှိပါဘူးသူတို့နတ်တွေကသူတို့တာဝရင်းသာနတ်ပြည်ကနတ်တွေကပေါ့နော်ဘာလို့လဲဆိုတော့မွေးကြတဲ့အမိဝမ်းတွင်မွေးရတာမဟုတ်ဘူးလေအဲ့ဒီကအထက်နတ်တွေကြတော့ အမိဝမ်းထဲမှာမွေးတာမဟုတ်ဖဲနဲ့ဘွားဆိုသူကသွားပြီးတော့16နှစ်သား16နှစ်သမီးအရွယ်နဲ့သွားပေါ်တာအဲ့တော့ပဋိသန္ဓေနေရတဲ့ဒုက္ခရှိသလားကိုလားဆဲလားမရှိဘူးသူတို့ကကြာမင်းရဲ့သားသမီးဖြစ်မဲ့သူရင်ဝင်နဲ့သွားပြီးပေါ်တယ်ဇနီးမယားဖြစ်မဲ့သူသူ့ရဲ့အိယာထဲမှာသွားပေါ်တယ်အချွေရန်ဖြစ်မဲ့ဆိုရင်သူ့ရဲ့အောက်ကအချွေရန်နဲ့နေရာနဲ့နေရာတွေသွားပေါ်တယ်လူဘဝကပြုတ်ခဲ့တဲ့ကံအတိုင်းပဲတရားမင်းရဲ့ ကောင်းမှုအားနေရင်တော့တပည့်သွားဖြစ်မှာပေါ့အချွေရန်အဆိုင်ခိုင်းစေသွားဖြစ်တာပေါ့ကောင်းမှုကံ အားကြီးတဲ့ပုံကိုယ်တွေကြတော့အခုဦးဇင်းတို့ဂောပိတာဆိုတဲ့အမျိုးသမီးတို့ကြတော့ဘာသွားဖြစ်တရားမင်းသားသွားဖြစ်လူဘွားတုန်းကတခါတည်းဆွနေလောင်းတခါတည်းလှူတန်းကောင်းမှုတွေပြုတ်ဟောသေးတော့တရားမင်းသားသွားဖြစ်တယ်ဟောဒါအဲ့တော့သူတို့ရဲ့ကံတွေအလျောက်အဲ့ဒီမှာသွားပြီးတော့ပေါ်ကြရတာ အော်ဒါလည်းမရှိဘူးနာပြီးတော့တခါလဲကြဲကြပါအောင်ယူကြပါအောင်လို့အော်ဟစ်နေရတာလည်းမရှိဘူးဖျက်ဆိုတေချေရောက်မှသူ့အနဲ့သူတခါတဲ့နဖူးသားလေးချွေးလေးထွက်လာတယ်ဂျိုင်းကချွေးလေးစို့လာတယ်ပန်းလေးတွေညှို့လာတယ်အဲ့ဒါမျိုးနမိတ်လေးတွေပြပြီးတော့ဖျက်ဆိုသူကတခါတဲ့တေပြီးတော့အငွေများလို့ဖျက်ဆိုပျောက်ွယ်သွားတာနတ်ဆိုတာအဲ့ဒီတော့အဲ့ဒီအချိန်မှာကဥဒ္ဒနောအခုနိဗ္ဗာန်ရောက်ကြောင်းတရားဆိုတာလည်းမရှိဘူးလေ အဲ့တော့လူပြည်နဲ့စာရင်တော့နတ်ပြည်ကမအော်ဘူးမနာဘူးသေတော့သေရတာပေါ့အဲ့ဒီလောက်ဆိုတော့လေရောက်ချင်တာပေါ့သူတို့မှာဘာလို့လဲဆိုတော့နိဗ္ဗာန်ရောက်ကြောင်းနတ်ပြည်ရောက်ကြောင်းအကျင့်ကောင်းဟောနိုင်တဲ့ပုဂ္ဂိုလ်မှမရှိတာသူတော်ကောင်းတရားတွေအတော်သင့်သိတဲ့သူတော်ကောင်းတွေရဲ့အဆုံးအမကိုနာယူပြီးတော့သူတို့ကကောင်းကောင်းမွန်မွန်ကျင့်နေရတဲ့ဘဝအခုလိုကံကောင်းပြီတရားဓမ္မတို့လိုမက်လန်းနေဖိုလန်းနေနိဗ္ဗာန်လန်းနေနော်ဇန်လန်းနေအကုန်လုံးကိုပြနိုင်တဲ့ခေတ်ကြီးမဟုတ်ဘူးလေ ဒီခေတ်ကြီးမှာဆရာတော်တွေတမတော်တွေမြောင်များစွာကမက်လန်းဖော်လန်းနိဗ္ဗာန်လန်းကိုတခါတည်းဖရာဟောတရားကိုယူပြီးအကုန်ဟောပြောပြီးတော့ပေးနေတဲ့ခေတ်ကြီးဦးဇင်းတို့ခေတ်ကပိုးကံကောင်းတာပေါ့အခုတို့ခေတ်တော့အဲ့လိုမဟုတ်ဘူးတဲ့အဲ့ဒါနဲ့နတ်ပြည်ဖြစ်ခြင်းတဲ့အခါကျတော့အရှင်နတ်သားတဲ့တရားမင်းရဲ့တဲ့အဲ့ဒီနတ်ပြည်ဖြစ်အောင်မလုပ်ရမှာတော့ဒါမေးတဲ့တကားလေးနော်နတ်ပြည်ဖြစ်အောင်မလုပ်ရမှာတော့ဆိုတော့ နမတဲ့နတ်ပြည်ကိုတကယ်ရောက်ချင်တယ်နတ်ပြည်ကိုဖြစ်ချင်တယ်ဆိုရင်နှုတ်နဲ့စိတ်ကိုစောင့်သီးရတယ်ကိုယ်နဲ့လည်းမကောင်းမှုကိုမပြုပါနဲ့ပြောရရင်တော့ကာယကံဝစီကံမနောကံကိုပြောလိုက်တာကာယကံအပြင်လဲစောင့်သီးရမယ်ဝစီကံအပြင်လဲစောင့်သီးရမယ်မနောကံအပြင်လဲစောင့်သီးရမယ် မကောင်းတာတွေရှောက်တွေးနေမိလို့ရင်တော်ပြီဒါမကောင်းတဲ့အမှုကြီးငါမပြော မတွေးတော့မတွေးတော့ဘူးကိုယ်စိတ်ကို ဆုံးမပြီးတော့အဲ့ဒီအတွေးကြီးကိုဖယ်ထုတ်ယူရတယ်နော်အဲ့ဒါကိုဖယ်ပြစ်ရတယ်အဲ့ဒါကိုအခုတမထဦးဇင်းတို့ဒီခေတ်ကျတော့တမထနဲ့ဖယ်ဝိပဿနာနဲ့ဖယ်ရှုကိုကြိုက်တာနဲ့ရှုလို့ရတယ်မကောင်းတဲ့အတွေးကိုပေါ်လာရင်သူ့အကြီးပွားမခံရဘူးဆက်ပြီးတော့ ထပ်ပြီးတော့ဒီမကောင်းတာကြီးဒစိမ့်စိမ့်တွေးတွေးတွေးတွေးတွေးတွေးပြီးနေလက်ဖြောက်တစ်ချက်ဒီဂရေတသိမ့်ဂရေတသိမ့်အကုသိုလ်ကြီးတွေဖြစ်နေတာအဲ့ဒီအကုသိုလ်အဖြစ်မခံနဲ့တဲ့နော်စိတ်ထဲမှာမကောင်းတာတွေကြံရင်အဲ့ဒီမကောင်းတာတွေကိုဆက်မတွင်းမိအောင်စောင့်သေးရမယ်တဲ့အာဒေါသဖြစ်ပြီးငါပြောလိုက်ရင်တော်ပြီတော်ပြီတော်ပြီငါယင်ထဲမှာပဲထားတော့မယ်ဟောဒေါသနဲ့မပြောမိအောင်အဲ့ဒီပြောမယ်ဆိုတဲ့ဇာကပြောခြင်းလွန်းတဲ့ဇာက အဲ့ဒီစကားကို မပြောမိအောင်ကိုစိတ်ကိုထိန်းတာအဲ့ဒါမှပညာရှိအာပြောခြင်းအပြောအပိတမရှင်များတောင်းပါမှာပဲဗျာဆို ပြောခြင်းတာပြောလှုပ်ခြင်းတာလှုပ်အပိတမသွားတောင်းပါအဲ့ဒါလူမိုက်နော်တခါလှုပ်ရင်တော့တော်သေးတယ်အဲတချို့တလေဆိုပြမှားတယ်လှုပ်ခြင်းတိုင်းပြမှားပြီးသွားတောင်းပါနဲ့အာပြမှားပြီးသွားတောင်းပါနဲ့ဆိုတော့အဲ့ဒါကျတော့ဘယ်လိုလုပ်တော့မှလဲနော်အဲ့ဒါကြောင့်မို့အစကတည်းက စကားကိုမပြောဖြစ်အောင် လုပ်ရမယ်မကောင်းတဲ့စကားသူများထိခိုက်မဲ့စကားတော်ပြီငါစိတ်ကိုငါရအောင်ဆုံးမမယ်ငါစိတ်ကိုငါရအောင်ဆုံးမမယ်တော်ပြီမပြောတော့ဘူးမပြောတော့ဘူးဆိုပြီးတော့ကိုရှင်ထဲမှာပဲတိမ့်ထားလိုက်တော့တယ်အဲ့ပြောမဲ့စကားကြီးကြမ်းကြမ်းထန်ထန်ပြောမဲ့စကားကြီးကြမ်းကြမ်းထန်ထန်ဆဲဆိုလိုက်တော့မဲ့ဟာကြီးကိုကိုယ့်ရဲ့စိတ်ကိုကိုထိမ့်သိမ့်ပြီးတော့တော်ပြီငါမပြောတော့ဘူးမပြောတော့ဘူးဆိုပြီးတော့အဲ့လိုပြန်ထိမ့်သိမ့်ယူရတယ် အတခါတည်းနဲ့တော့အကုန်လုံးထိမ့်သိမ့်မရဘူးပုထုဇဉ်နေနော်ဗီဇတွေရှိတယ်ဝါသနာတွေရှိတယ်အဲ့တော့ကိုယ်စိတ်ကိုအဲ့လိုပဲအဲ့ဒါတတိနဲ့ဉာဏ်နဲ့ပညာနဲ့ဒီစိတ်ကိုထိမ့်ချုပ်ရတယ်တဲ့နော်တွေးနေတဲ့အတွေးတွေကိုလည်းမတွေးမိအောင်မကောင်းတဲ့အတွေးပေါ့နော်အပြောမဲ့မကောင်းတဲ့အပြောတွေကိုလည်းမပြောမိအောင်ထိမ့်ချုပ်ရတယ်ကာယကံမှုတွေနဲ့ငါဟိုအထလောက်တော့မယ်ဒီအထတော့တော့တော့တော့တော့ မကောင်းမှုမကောင်းမှုမလုပ်တော့မလုပ်တော့ဘူးတော်ပြီငါလှုပ်လိုက်လို့ငါပြောလိုက်လို့ငါဆိုလိုက်လို့တစ်ဖက်သားကိုဆင်းရဲခြင်းကြီးဖြစ်သွားမယ်စိတ်ဆင်းရဲခြင်းကြီးဖြစ်သွားမယ်မလှုပ်တော့ဘူးတော်ပြီတော်ပြီတော်ပြီမပြောတော့ဘူးမဆိုတော့ဘူးမလှုပ်တော့ဘူးဆိုပြီးတော့ကာယကံအားဖြင့်ဝစီကံအားဖြင့်မနောကံအားဖြင့်အဲ့ဒီကံ၃ပါးကို ကောင်းစွာစောင့်ထိန်ရမယ်တဲ့နတ်ပြည်ကိုဖြစ်ချင်ရင်เนาะတရားဓမ္မတို့ နိဗ္ဗာန်မရသေးခင်ဦးဇင်းတို့တွေလဲနိဗ္ဗာန်မရခင်တော့အပယ်လဲပုံဆင်းမလားလူပြည်လားဆိုရင်တော့နတ်ပြည်လောက်တော့တက်နေကျင်တာဗောနိဗ္ဗာန်မှာမရောက်သေးရင်တော့ဟုတ်တယ်မို့လားလူလူဘဝမှာရှာလိုက်ရတာဖွေလိုက်ရတာကြက်ရက်သလိုပဲတခါတည်းမျက်နှာငယ်ခံပြီးတော့ဥစဉ်ဆိုရင်တွက်ကြည့်တယ်ဘဝတစ်ခုရလာအခုတက်တော်90 90အတွင်းမှာနေရအနှံ့ကဘာအနှံ့အမျိုးမျိုးသွားလာဆင်းရဲဒုက္ခအမျိုးမျိုးအခက်အခဲမျိုးမျိုး လောကရာအမျိုးမျိုးနဲ့ကြောင်းမို့ဦးဇင်းကတခါလေဒီမှာပြောတယ်ဦးဇင်းနေတပြည့်တော်ကဘယ်တော့မှနောင်လူဘဝမရောက်ရပါလို့ဤလို့ကိုတပြည့်တော်ကတော့ဆူတောင်းတော့မယ်ကိုရရလို့ပြန်ကိုမလာကျင်တော့ဘူးလို့ပြောတယ်ဦးဇင်းကတော့နော်အဲပြန်ကိုမလာကျင်တော့ဘူးလူဘဝမှာတခါတည်းရနိုင်သမျှကြည့်သွားပြီးတော့နောက်ဆုံးနိဗ္ဗာန်တမ်းမဝင်တော့မှနတ်ပြည်မြမပြည်ရတယ်ပဲဘုံသင်္ဆန်တက်ရှင်လဲတက်နိုင်ရင်တော့အဲ့တိုင်းပဲတက်တော့မယ်လို့လူဘဝကြီးတော်တော်လဲစိတ်ကုန်ပြီနော် ဒါကြောင့်မို့ဒီသာသနာတော်ကြီးမှာအခုနေမနာညာမနာဥစဉ်အခုဖရာတဲခြင်းကြောင်ဆောက်ခြင်းတရားဟောခြင်းတရားပြခြင်းအဲ့ဒါတွေကိုဥစဉ်အခုနေမနာညာမနာကောင်းမှုတွေလုပ်နေတာဒီတဘွားတဲ့နိဗ္ဗာန်ဝင်နိုင်တော့အကောင်းဆုံးပေါ့နိဗ္ဗာန်မဝင်ရင်တော့တော်ပြီလို့ဒီလောက်ဖရာသာသနာနဲ့ကြုံတဲ့ချိန်တောင်မှအကုသို့ဖြစ်เสียတယ်ကြည်စမ်းဘလောက်များသလဲဟိုမနမိုးလေးနာနဲ့ကြားပြန်ပြီဟိုမကောင်းတဲ့တဲ့င်းဟာဟိုကဟိုတဲ့င်းဒီကဒီတဲ့င်းဩလောက လောက နေရတာကခဏရဲ့ တွေ့ရမြင်ရကြုံရတဲ့အခက်ခဲတွေလောကရန်တွေဒုက္ခတွေကကြီးလိုက်တာဘဝတစ်ခုမှာနော်ဒါကြောင့်မို့လူဘဝနဲ့ဇာရင်တော့နိဗ္ဗာန်မရသေးခင်နတ်ပြည်ပြမပြည်တော့တော်သေးတာပေါ့နော်အဲ့ဒါကြောင့်မို့အခုနတ်ပြည်ရောက်ကြောင်းနဲ့ကာယကံတွေကိုလည်းကောင်းကောင်းထိမ့်သိမ့်ပါဝစီကံတွေကိုလည်းကောင်းကောင်းထိမ့်သိမ့်ပါမနောကံတွေကိုလည်းကောင်းကောင်းထိမ့်သိမ့်ပါတဲ့နော်အဲ့ဒီသုံးချက်ထိမ့်သိမ့်ပြီးတဲ့အခါကျတော့ဘာလုပ်ရမှာလဲဆိုတော့ မိမိရှိတဲ့စီးစိမ်ဥစ္စာတွေကိုလှူဒန်းခြင်းခွဲခြမ်းခြင်းမျှဝေခြင်းကိုလည်းလုပ်ရမယ်တဲ့ဟောဒါနကိုလည်းပြုရမယ်လို့ပြောတာနော်ကိုရှိတဲ့စီးစိမ်ဥစ္စာ ကိုချွေးနဲ့ရင်းပြီးတော့သွေးနဲ့ရင်းပြီးတော့တခါတည်းရှားဖွေထားတဲ့စီးစိမ်ဥစ္စာကိုဟာငါရှားထားတာငါပဲသုံးမယ်ဆိုပြီးတော့အဲ့လိုမသုံးပါနဲ့တဲ့ကိုယ့်ရဲ့ရှိတဲ့စီးစိမ်တွေဥစ္စာတွေချမ်းသာတွေကို ခွဲချမ်းဝေဖန်စိတ်ဖြာပြီးတော့ သာသနာအတွက်ဒါတော့ငါလှူမဲ့ဟိငါအမေဖေကိုငါတော့ထောက်ပံ့မဲ့ဟိချွေတွေမျိုးတွေကိုထောက်ပံ့မဲ့ဟိဒါကတော့အိုးရေဘေးလေဘေးမိဘေးဆင်းရဲသားတွေအတွက်ငါထောက်ပံ့မဲ့ဟိဆိုတော့အဲ့ဒီလိုထောက်ပံ့လှူဒန်းလိုက်တဲ့အခါကျဝမ်းသာရတဲ့ကုသိုလ်စိတ်တွေရသူတစ်ပါးတွေစားစရာမရှိဘူးခုဟိုတနေ့အဆိုဦးဇင်းမန္တလေးဘက်ကအလှန်လူခန်းတယ်ပြောလေဆိုဆံပြုတ်တောင်တောက်စရာမရှိဘူးဖေတဲ့အဲ့ဒါဆရာတော်ဖေလှူပါအောင်ဖေနဲ့ဆိုဦးဇင်းဆိုလှန့်လှူတယ် ဝမ်းသာတယ်ဘယ်သူလှူမှန်းလဲဥစဉ်လည်းမသိဘူးဟုတ်တယ်မဟုတ်လားသူတို့လည်းဥစဉ်လည်းမမြင်ဘူးဒါပေမဲ့ဒီအစားလေးစားရမဘဝလေးအသက်ရှင်ရတာအဲ့ဒါလေးတစ်ခုမစားရတဲ့ဘဝလေးကိုသူတို့ရနေကြတော့အဲ့ဒါလေးကိုကိုချင်းစားတာဒီတလားဒိဋ္ဌံလုံနေတဲ့အချိန်တွေမှာလဲဥစဉ်လေးကဆွန်းလေးအပေါ်မှာလာပြီးတော့တင်ထားတယ်ဆွန်းလေးဖုံးပေးကနာနီအော်ဒီလိုဆွန်းလေးဟင်းလေးငါကောင်းကောင်းမွန်မွန်ဖုံးပေးနေရတက်ကဲ့သို့ဒါမျိုးလေးတွေမစားမတော့ရလို့စိတ်ဆင်းရဲတော့ကရောက်နေကြတဲ့လူတွေများရှိရင် ချမ်းသာကြပါစေဒီဆွန်းတွေကိုငါလှူဒန်းနေကြတဲ့တရားဓမ္မတွေဒီဆွန်းတွေကိုပူဇော်နေကြတဲ့တရားဓမ္မတွေကြမ်းပါကြပါစေချမ်းသာကြပါစေမေတ္တာလေးပို့စားဂုဏ်တော်လေးပွားစားအိမ်မက်တွေကလည်းဘာတွေထူးတယ်ထင်လဲဂုဏ်တော်တွေပွားမေတ္တာတွေပို့တရားတွေထိုင်လို့တဲ့အခါကျတော့ဆွန်းတွေကပေါ်လွန်းလို့ဖះစင်ကြီးအောက်ကိုထားရတယ်တဲ့အိမ်မက်ကလာမက်တာ အဲ့နဲ့မနေ့ကဒီကမတယောက်ကလျှောက်တယ်ကိုဗစ်ကာလအခု9ကီလိုထက်မသွားရဆိုတော့ဆရာတော်ဖရာเจ้าမှာဆုံးကုန်းကအဆင်ပြေပါရလားဆိုတော့ဦးစင်းဒီလောက်ဖရာတရားလုပ်နေတာဆုံးကုန်းကတော့မပြောနဲ့လို့မနေ့ကဦးစင်းလေးကလာလျှောက်တယ်ဘုန်းကြီးဖရာဆုံးပို့တဲ့ဒီနာဒကမကိုရက်ခိုင်းမှရမယ်ဖရာရေခဲတက်တာကြီးနှလုံးဆုံးမဆန့်တော့ဘူးတဲ့ရှိတာနှစ်ပါးရှိတာ နှစ်ပါးရှိတော့ဦးဇင်းကလည်းတတ်တတ်လို့ဦးဇင်းလေးကလည်းတတ်တတ်လို့หนีပါသူကသားကြီးငါးကြီးမစားဘူးအဲ့ဒါနဲ့ဘလို့ဖြစ်နေလဲဆိုတော့ตาရဲ့နာရဲ့တရားတွေတနေ့တနေ့ตาရဲ့နာရဲ့တွေဟောသူတို့ကလူကိုယ်တိုင်လာမရတော့ဒီနာဆွန့်ချက်တဲ့တက္ကမအိမ်မှာအော်ရာလှမ်းပေးပြီးတော့ဒီအကြောင်းသားလေးနဲ့သူတို့ကအဲ့ဒါနဲ့အော်ရာတွေကလှမ်းယူတယ်တချို့တလေကဥပါတွေနဲ့စားတော့ဆိုင်တွေကနေမှအဲ့ဒါလှမ်းပြီးတော့ပေါ်ကြတယ်ပေါ်လိုက်တာစားမကုန်တော့မကုန်အဲ့နဲ့ဦးဇင်းကပြောတယ် ငါဂုံတော်ပွားမေတ္တာပို့တရားထိုင်နေတာဘာဖြစ်ဖြစ်မငတ်ဘူးလို့အိမ်မထဲတော်မှာဆွမ်းနေများလို့လို့ဖရာရှင်ကြီးအောက်ကိုဆွမ်းပွဲကြီးတွေတင်ထားတယ်ဒီငါအိမ်မက်မက်တာအခုဦးသေးလေးကအဲ့ဒီအိမ်မက်အတိုင်းပဲလာလျှောက်နေတာလို့မနေ့ကအဲ့နဲ့ဦးသေးကရေခဲတက်တာသွားကြည့်တော့ဘောပြည့်လို့ပြည့်လို့အကုန်လုံးအဲ့ဒါအထက်တွေအထက်တွေလိုက်ဆွမ်းနေဆွမ်းနေပို့ထားကြတာခြေရာနှစ်ပါးပဲဖုံးပေးနိုင်မလဲเนาะအဲ့တော့ကိုချင်းစာတရားထားတာပြောတာပါเนาะဒကာဒကမတွေဘောမှလည်းမေတ္တာပို့ နော်အော်ကောင်းကောင်းမုံမုံစားရလေးတွေကိုလည်းအဲ့လိုပဲခွဲခြားခြင်းစိတ်ဖြားခြင်းမျှဝေခြင်းဆိုတဲ့အဲ့ဒီကောင်းမှုတွေလုပ်တော့အဲ့ဒီပုဂ္ဂိုလ်ရဲ့စေတနာကံကြီးကအကျိုးပေးတာနော်စေတနာကံကအကျိုးပေးတာကိုစေတနာကသူတစ်ပါးတွေကိုလှူခြင်းတယ်တန်းခြင်းတယ်ကြွေးခြင်းတယ်မွေးခြင်းတယ်ဆိုတဲ့အဲ့ဒီစေတနာကြီးကအားကောင်းတဲ့အခါကျတော့ကို့မှာလည်းအစားအသောက်တွေကအကုန်အရှံပဲပေါ်တော့တာဟောဒါနောက်အခုပြောတဲ့နတ်ပြည်နတ်လောက နတ်ဘဝတွေမှာရောက်ပြီဆိုရင်လည်းဒီတိုင်းပဲလူပြည်ဟာပြုတ်ခဲ့မှုတဲ့ကောင်းမှုလူပြည်ဟာလောက်ခဲ့မှုတဲ့အရှိန်ရှိတဲ့ပုဂ္ဂိုလ်ကနတ်ပြည်နတ်လောကရောက်လဲဘာမှကိုပူစရာမလိုဘူးအကုန်လုံးသူ့ဟာနဲ့သူအကုန်လုံးပြည့်ရှံနေတာပဲဒါကြောင့်မို့ကာယကံဝစီကံမနောကံကိုအပြောအဆိုတွေကိုထိမ့်သိမ့်ပါမိမိပိုင်ပစ္စည်းတွေကိုတဲ့ကိုတယောက်တည်းမသုံးဆွဲပဲနဲ့နော် သူတစ်ပါးတွေကို မျှဝေစမ်းပါတဲ့နောက်ပြီးတော့စိတ်ကိုကြမ်းထမ်းတဲ့စိတ်တွေမဖြစ်စေအောင် စိတ်ကိုနူးညံ့အောင်လုပ်ရမယ်နော်စိတ်ကိုနူးညံ့တိမ်မွေ့အောင်ကြတော့ဦးဇင်းတို့ဘာလုပ်ရလဲဆိုတော့မေတ္တာတွေပို့ရတာပေါ့ကိုယ့်ရဲ့စိတ်ကတာမန်အပြည့်ဆိုရင်ဖောင်းကလေးဆိုရင်ဒေါသကြီးတယ်စိုက်အားကြီးတယ်ဒေါသကြမ်းတယ်ဆိုရင်ဒါစိတ်ကြမ်းတာစိတ်ကမနှုံ့ညံ့နော်စိတ်ကြမ်းတယ်စရိုက်ကြမ်းတယ်ဖြစ်လာတယ်ဆိုရင် သူ့ကိုနူးညံ့အောင်ကဘာလုပ်ရလဲဆိုတော့မေတ္တာတွေနာနာပို့ပေးရနော်တတ္တဝါတွေရဲ့အပေါ်မှာကြက်မာကြပါစေချမ်းသာကြပါစေကိုလည်းမဆင်းရဲစေခြင်းတို့တို့လည်းမဆင်းရဲကြပါစေနဲ့လို့မေတ္တာတွေရှေ့ထားပြီးတော့အတ္တမျိုးစောင့်ရှောက်ရတယ်တဲ့အဲ့လိုလှုပ်ရတယ်တဲ့နော်ဒါမေတ္တာတွေနဲ့ဖြန့်ဝေပြီးတော့နေရင်ကိုချင်းစာစိတ်တွေထားရတယ်ပြောရရင်တော့နော် ကိုကကြမ်းပါခြင်းနဲ့သူတို့လည်းကြမ်းပါပါသည်ကိုချမ်းသာခြင်းနဲ့သူတို့လည်းချမ်းသာပါသည်လူတွေကအဲ့လိုမဟုတ်ဘူးနော်ကိုကြတော့နာမည်ကြီးခြင်းလိုက်တာဂုံကြီးခြင်းလိုက်တာဟာသူတစ်ပါးနာမည်ကြီးတော့မယ်ဆိုဘလို့ဖြစ်စီရမလဲဒီပုဂ္ဂိုလ်ကိုဟာသူတစ်ပါးတခါလေစီးတဲ့ဥစ္စာတွေယာဓုတွေတက်ပြီးဆိုဒီလူငါဘလို့နီးနဲ့အကောက်ကြံပြီးတော့ဖြစ်စီရမလဲနော်ဘလို့လူတွေကိုအယုံသွင်းရမလဲဆိုတော့အဲ့ဒီမကောင်းတဲ့စိတ်တွေနဲ့ပဲလောကကြီးမှာနေကြတာများတယ်အဲ့တော့အဲ့တဲမှာမှ စိတ်ထားကိုနုညံ့အောင်လုပ်ပြီးတော့ကိုချင်းစာစိတ်လေးထားလိုက်စမ်းပါနော်ကိုချမ်းမှာချမ်းသာစေခြင်းဆိုတော့သူတို့လည်းချမ်းပါမယ်ချမ်းသာခြင်းစေခြင်းပဲကိုကဂုံတွေယာထုတွေအထက်တန်းကြကြနေခြင်းဆိုလို့သူလည်းနေခြင်းတာပဲအဲ့ဒီစိတ်ကို ပြောင်းပြီးတော့စိတ်ကိုနုနုညံ့ညံ့လေးဖြစ်အောင်လုပ်ရတယ်တဲ့စိတ်ထားလည်းနုညံ့အောင်လုပ်ရတယ်နောက်ပြီးတော့ကံကံရဲ့အကျိုးကိုလည်းယုံကြည်ရတယ်တဲ့ဒီဘဝမှာဒီလိုဖြစ်တယ်ဆိုတော့အတိတ်ကကောင်းမှုတွေပြုခဲ့လို့ဖြစ်တာတဲ့ အခုသူတရားမင်းဖြစ်တယ်တရားနတ်စည်းစိမ်နေဘာကြောင့်ရတာလဲအခုလူဘဝမှာသူရှင်မင်းဘဝနဲ့နှစ်ပေါင်း900တွင်လောက်ခဲ့တဲ့ကောင်းမှုကြီးတွေကြောင့်ရတာတဲ့အဲ့ဒီတော့ကံကံရဲ့အကျိုးကိုယုံကြည်ရတယ်တဲ့ဦးဇင်းတို့ဗုဒ္ဓဘာသာမှာဒါဦးဇင်းတို့သုံးမျိုးဆရာတော်ကြီးတွေကတော့ဒါသတ်မှတ်ပေးထားတာပေါ့နော်နံပါတ်1ဗုဒ္ဓဘာသာကဘလို့ဟာလဲဆိုတော့ဒါအောက်ထစ်ဆုံးဗုဒ္ဓဘာသာပေါ့ဒီအဆင့်၃ဆင့်မှာအောက်အောက် ပထမဆုံးဗုဒ္ဓဘာသာကသူကကံကံရဲ့အကျိုးတော်ယုံကြည်ရမယ်ကံကံရဲ့အကျိုးယုံကြည်ပြီးတော့တကယ်ယုံကြည်တဲ့ပုံကိုဖြစ်မှအဲ့ဒါတကယ်ပထမဆုံးဗုဒ္ဓဘာသာနဲ့ဝင်တယ်တဲ့ဟာအမေရမွေးလို့ဗုဒ္ဓဘာသာဆိုဒါဟိုအခေါ်ဗုဒ္ဓဘာသာပဲ तू ကကွယ်ရရောက်ရင်မကောင်းတာရောက်လို့မှာပဲ तू ကနော်အမေဖေကတော့ဩဗုဒ္ဓဘာသာဆိုလို့လှုပ်လိုက်ရတာပေါ့ကွာတောက်ဆရာရှိတော့လဲတောက်ရမှာပေါ့အဲ तू ကအကွယ်ရကြတော့ သူကလှုပ်ရှားရှိတာလှုပ်တယ်လိမ်တရားရှိတာလိမ်မယ်ဆိုဒါကတကယ်ဗုဒ္ဓဘာသာအစင်းနဲ့မဝင်ဘူးဒါကအမိခံဗုဒ္ဓဘာသာမိယောဖလာဗုဒ္ဓဘာသာအစင်းတကယ်ဗုဒ္ဓဘာသာကအစင်း၃စင်းနဲ့သွားမယ်နံပါတ်1အစင်းကကံကံရဲ့အကျိုးကိုယုံကြည်တယ်တဲ့မကောင်းတာမလုပ်ဘူးမကောင်းတာမပြောမကောင်းတာမကြောင်အော်ဒါမပြောဒီမကောင်းတာလုပ်မြင်ငါဒီအကုသို့အကျိုးယုံငါခံရမှာပါလားလို့သိပြီးတော့ကို तू ကအဲ့ကံကံရဲ့အကျိုးယုံကြည်ပြီးတော့ပထမအဆင့်မှာ အဲ့ဒီမှာကိုကျင့်သီလတွေနဲ့ပြည့်စုံအောင်ကိုသူကကြိုးစားလာတာအဲ့ဒါနံပါတ်1ပုဂ္ဂိုလ်တဲ့အဲ့ဒါဦးဇင်းတို့ဒကာတော်မတွေကိုယ့်အကိုစစ်ကြည့်နော်နံပါတ်1ပုဂ္ဂိုလ်ကကံကံရဲ့အကျိုးယုံကြည်တယ်နော်မကောင်းတာတွေမပြောမိအောင်မလုံးမိအောင်ကြိုးစားပြီးတော့အဲ့ဒါစောင့်ထိန်တယ်အကုန်လုံးမစောင့်ထိန်နိုင်တော့မှကြိုးစားကြိုးစားလုပ်နေတာသူကနော်ကြိုးစားကြိုးစားပြီးလုပ်နေအဲ့ဒါပထမဆင့်ပုဂ္ဂိုလ်တဲ့ဒုတိယဆင့်ပုဂ္ဂိုလ်ကဘာလဲဆိုယုံနာနှစ်ပါးရဲ့ အနိစ္စဒုက္ခအနတ္တကိုမြင်ထရမယ်တဲ့ဒုတိယဗုဒ္ဓဘာသာကအဲ့ဒါကသုလသောတာပန်လို့လည်းခေါ်တယ်ရုပ်တရားနံတရားတွေဖြစ်ချင်းပြက်ချင်းသဘာဝတရားကြီးတွေကိုရှုနိုင်ပွားနိုင်တဲ့အဆင့်ထိရတာအဲ့ဒါကဒုတိယအဆင့်ပုဂ္ဂိုလ်နောက်တတိယအဆင့်ပုဂ္ဂိုလ်ကတော့သစ္စာလေးပါးမြတ်တရားကိုထိုးထွင်းသိတာတတိယဗုဒ္ဓဘာသာကျတော့သစ္စာလေးပါးမြတ်တရားကိုထိုးထွင်းပြီးတော့ သိမြင်နိုင်တဲ့ပုံကိုမျိုးတဲ့အဲ့ဒီပုံကိုမျိုးကျတော့အရိယာပုံကိုပြောတာနော်အဲ့ဒီလိုအဆင့်30မှာကိုကကံကံရအကျိုးယုံကြည်ယုံတက်တက်ပဲလားပထမဆုံးဗုဒ္ဓဘာသာတော့ဖြစ်ပြီးအော်တပိတော့တရားတွေအထုတ်တာယုတ်တရားတွေတရရိပ်နဲ့တဖွာဖွာနဲ့ယုတ်တရားလည်းဖြစ်လိုက်ပြက်လိုက်တပိတော့မြင်ရပြီဖေရနန္တရားတွေကလည်းတရရိပ်တဖွာဖွာနဲ့ဖြစ်လိုက်ပြက်လိုက်တွေမြင်ရပြီဖေရလို့ယုတ်တရားနန္တရားတွေရဲ့ဖြစ်ချင်းပြက်ချင်းတဖွာဖွာကြီးကို မြင်အောင်ရှုထားနိုင်တဲ့အနိစ္စလက္ခဏာလည်းမြင်ပါပြီဖေယဒုက္ခလက္ခဏာလည်းမြင်ပါပြီဖေယအနတ္တလက္ခဏာလည်းမြင်ပါပြီဖေယဘာလို့လဲဆိုအနိစ္စမြင်ဒုက္ခမြင်မယ်ဒုက္ခမြင်အနတ္တမြင်မယ်ဒါကြောင့်မို့အဲ့ဒီကမ္မတက္ကတာတမဒိဋ္ဌိဆိုတဲ့အဲ့ဒီဉာဏ်ပထမအဆင့်ရပြီးရင်ဒုတိယအဆင့်ယုံနံဖြစ်ပြတဲ့ကိုမြင်အောင်ရှုနိုင်တဲ့ဉာဏ်ရပြီဆိုရင်တရားဓမ္မတော့အဲ့ဒါဒုတိယအဆင့်အဲ့ဒါဆူလာသောတာပန်ကြီးတဲ့ဝင်ပါပြီတဲ့အဲ့ဒီပုဂ္ဂိုလ်များ နော်နောက်တတိယအဆင့်ကတော့ဒါဥစဉ်တို့ကြိုးစားဒီဘဝတော့ရကျင်လည်းရမယ်မရကျင်လည်းမရဘူးဒါကတော့ကိုကြိုးစားမှုပေါ်မှာမူတည်ပြီးတော့အဲ့ဒါတစ္ဆာလေးပါးကိုကိုပိုင်သိတဲ့မဟာသောတာပန်ကြီးအဲ့ဒါကဒါဗုဒ္ဓဘာသာသာသနာတွင်ဆိုတော့ဒီအဆင့်၃ဆင့်နဲ့သွားတာဟိုတုန်းကကျော်ဥရိယဘာဒမင်းသားပြောတဲ့အချိန်တုန်းကကျော်အဲ့လိုမဟုတ်ဘူးဒီလောက်ထိသူတို့မသိနိုင်သေးဘူးတာမန်ကံကံရဲ့အကျိုးတရားလေးတွေကိုယုံကြည်ပြီးတော့ ကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်မကောင်းကျိုးရတယ်ဒီအကျိုးလောက်ကိုပဲသူတို့သိအောင်ဟောနိုင်သေးတဲ့အဆင့်အဲ့ဒီအချိန်ကာလမှာတပည့်ညိုတာရွှေညာတော့မရသေးဘူးမရသေးလို့လူလောကနတ်လောကလူလောကမှာသူလောက်ခဲ့တဲ့စိတ်တိုင်းနဲ့ဥစ္စာတွေယတနာတွေရှာဖွေစုတောင်းရှင်မယံဘဝနဲ့ရှိတာတွေတခါတည်းမန္တကြီးတွေထောပြီးတော့အလှပွဲကြီးအတံပွဲကြီးတွေနဲ့ကုသိုလ်လောက်ခဲ့တဲ့အကျိုးကြောင့်တရားစိတ်တိုင်းကြီးသူရလို့အော်ဒါလူဘဝကဒီကောင်းမှုတွေငါလှုပ်လို့ ဒီအကျိုးရတာဒါကြောင့်မို့အသင်နှမအဲ့ဒီကံကံရဲ့အကျိုးကိုယုံကြည်ပြီးတော့ကောင်းတာတွေများများပြုပါမကောင်းတာတွေကိုရှောင်ရှားပါဆိုပြီးတော့အဲ့ဒါနတ်ပြည်ကိုရောက်ချင်တယ်ဆိုရင်တဲ့အဲ့ဒါကိုလောက်ရမယ်တဲ့ကံကံရဲ့အကျိုးယုံရမယ်တဲ့နော်နောက်ပြီးတော့ဘာလုပ်ရမလဲဆိုတော့လောကမှာသူတော်ကောင်းတွေဆိုတာရှိတယ်သူတော်ကောင်းဆိုတာကာယကံအားဖြင့်ဝစီကံအားဖြင့်မနောကံအားဖြင့် သူတစ်ပါးပျက်စီးသွားမယ်ငါဒီပြောလိုက်တဲ့စကားကြောင့်ဒီပုဂ္ဂိုလ်တယောက်ပျက်စီးသွားမယ်ဆိုရင်သူတော်ကောင်းဒီဘယ်တော့မှမပြောဘူးတကယ်သူတော်ကောင်းအစ်စ်ဒီငါပြောတဲ့စကားကိုဘေးလူတွေနားထောင်လိုက်လို့အဲ့ဒီလူတွေနော်အခြားတယောက်ဒုက္ခရောက်သွားမယ်ဆိုလိုတာဒီလူတယောက်ရဲ့အပြစ်ကိုဖြန့်ချမယ်ပြောမယ်ဖြန့်လိုက်လို့ပြောလိုက်လို့သူများတွေကသူ့ဘောမှာ အကြည်ညိုပြတ်ကုန်ကြမယ်ကဲ့ရက်ကုန်ကြမယ်ရှုတ်ချကုန်ကြမယ်ငါကြောင့်ဒီပုဂ္ဂိုလ်တယောက်ဒုက္ခဖြစ်မယ်ဆိုရင်တကက်သူတော်ကောင်းစစ်သည်ဘယ်တော့မှမလုပ်ဘူးအဲ့ဒါကြောင့်မို့သူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်သည်ကာယကံအားဖြင့်လည်းမကောင်းတာကို မလုပ်ဘူးဝစီကံအားဖြင့်လည်းမကောင်းတာမလုပ်ဘူးမနောကံအားဖြင့်လည်းမကောင်းတာမလုပ်ဘူးတဲ့အဲ့ဒီလိုကာယကံဝစီကံမနောကံတွေကို ထိမ့်သိမ့်ပြီးတော့ကိုကိုကို သူတော်ဘာပျက်စီးရပျက်စီးကြောင်းမပြောတဲ့မဆိုတဲ့ မလောက်တဲ့ပုံကောမှတကယ်သူတော်ကောင်းလောကမှာအဲ့လိုသူတော်ကောင်းတွေများတွေ့ရင်လေတဲ့သူတို့ရဲ့အဆုံးအမကိုနာယူစမ်းပါဒါနတ်ပြည်ဖြစ်ခြင်းတဲ့ပုံကောများနော်နတ်သားနတ်သမီးဖြစ်ခြင်းကာယကံမှုတွေဝစီကံမှုတွေမနောကံမှုတွေထိမ့်သိမ်းရမယ်ရှိသမျှစီစဉ်ဥစ္စာပစ္စည်းတွေမျှဝေရမယ်လှူဒန်းရမယ်နော်ကိုယ့်ရဲ့စိတ်ဓာတ်ကိုနူးညံ့အောင်တိမ်မွေ့အောင် ဆုံးမရမယ်နော် သူတော်ကောင်းတွေကိုတွေးဆုံတဲ့အခါမှာသူတော်ကောင်းတွေအဆုံးအမတွေကို လိုက်နာပါ နာယူပါခံယူပါကျင့်သုံးသမ်းပါသူတော်ကောင်းတွေနဲ့တစ်ချိန်လေးပေါင်းမိလိုက်ရင်တန်တရာကြီးမှာတစ်လျှောက်လုံးချမ်းသာသွားတာเนาะသူတော်ကောင်းတွေနဲ့ဘဝမှာ အကြာကြီးမပေါင်းရခြင်းနေတဲ့တပိရေဝသမာသေထเนาะသူတော်ကောင်းတွေနဲ့တစ်ချိန်လေးတစ်ခါလေးဒါပေါင်းသိမ့်ခွင့်ရသမ်းမှာ သူတို့ရဲ့အဆုံးအမလေးကိုတစ်ကြိမ်တစ်ခါရယူထားသမှာဘဝကြီးကိုကောင်းအောင်ပြုပြင်နိုင်တယ်တန်တရာမှာအထက်တန်းကြစေနိုင်တယ်တဲ့မိကောင်းဆွေကောင်းဆိုတာနော်ကြောင့်မို့မြတ်စွာဘုရားအနန္ဒာငါဖျားတိဟုသောမိကောင်းနဲ့တွေ့လို့တဲ့မင်းတို့အခုအကျိုးတွေဘယ်လောက်ရတယ်ထင်လဲအရှင်ဘုရားတဲ့ရာခိုင်နှုန်း90လောက်တော့ဒီတော့ပြီးသွားတယ်ထင်တယ်ဖျားတဲ့နော်90မဟုတ်ဘူးတဲ့69ရာခိုင်နှုန်းလောက်ပြီးသွားပြီတဲ့ 1ရာခိုင်နှုန်းလောက်ပဲမင်းတို့စ조사ရမှာတဲ့ဟောငါဖះတိဟူသောမိကောင်းဆွေကောင်းကြီးနဲ့မင်းတို့ရလို့အိုနာတဲ့အခုအကုန်လွတ်တကုံတော့မှာမင်းတို့စ조사ရတာ1ရာခိုင်နှုန်းလောက်လေးပဲကြံတော့တယ်တဲ့ငါဖះတိဟူသောမိကောင်းဆွေကောင်းကြီးအကုန်လမ်းညွန်ပေးခဲ့ပြီအကုန်ပြပေးခဲ့ပြီတဲ့ဟောဘလောက်ကောင်းလဲသူတော်ကောင်းဆိုတာနော်အဲ့ဒါကြောင့်မို့အဲ့လိုသူတော်ကောင်းနေနဲ့ပေါင်းဆောင်သားမှာသူတော်ကောင်းနေနဲ့တွေ့ဆုံသားမှာသူတော်ကောင်းတရားကိုနာယူသားမှာကျင့်သုံးသားမှာတဲ့နော် အဲ့လိုသူတော်ကောင်းတရားကိုနာယူမယ်ကျင့်သုံးမယ်သူတော်ကောင်းဆုံးမတွေကိုကိုကလည်းလိုက်ပြီးတော့တော်ပြီငါကြောင့်သူများစိတ်ဆင်းရဲမယ်ငါမပြောတော့ဘူးငါကြောင့်သူများဒုက္ခဖြစ်မယ်ငါမလုပ်တော့ဘူးအာငါရဲ့အပြောဆိုကာယကံဝစီကံမနောကံမှုကြောင့်သူ့မှာနာမည်ပြက်မဲ့ဂုံပြက်မဲ့တော်ပြီတော်ပြီတော်ပြီငါမလုပ်ဘူးအဲ့ဒါမှတကက်သူတော်ကောင်းအဲ့လိုသူတော်ကောင်းကိုရှင်းကပ်စမ်းပါအဆုံးမကိုနာယူစမ်းပါနော်ဒါသူတော်ကောင်းတရားတွေကိုနာယူတာ အဲ့ဒါတွေပြီးတော့မှဒါအကုန်လုံးဖះလုံးတွေဘာပြောလဲလှူဒန်းခြင်းကိုလည်းလုပ်စကားပြောတဲ့အခါမှာလည်းချစ်ခင်ဘွယ်ဖြစ်တဲ့နော်နူးညံ့တဲ့ချိုးသားတဲ့စကားမျိုးကိုပြောရတယ်တဲ့နော်အဲ့ဒါမျိုးကတော့ဦးဇင်းတို့ကိုတော်ပြန်ပြန်ပြီးလေ့လာပြီးသင်ယူနေရကိုပါဇက်ကတခါလေစကားပြောကြမ်းထမ်းတဲ့အခါတွေပြန်ပြန်ပြီးထိန်းရတာဒါဝါသနာတွေဗီဇတွေဆိုမလွယ်ဘူးနော်တခါတည်းနဲ့မပြောက်ဘူးကိုကတခါတည်းနှုတ်ကြမ်းကြမ်းနဲ့ဒေါသအလျောက်ပြောမိတဲ့ဟာမျိုးတွေ ဖြစ်ခဲ့ရတယ်ဆိုဦးစင်းဆိုရင်လူပဲဖြစ်ဖြစ်ကိုပြန်ပြီးတော့ပြောမိလို့ရှင်ပြန်တောင်းမှန်တာဦးစင်းဆိုရင်အော်ဦးစင်းဒါမျိုးဒါမျိုးပြောမိလိုက်တယ်တောင်းမှန်ပါတယ်လူပဲဖြစ်လို့နေနေကိုကိုကိုလည်းနောက်နောက်မပြောပြအောင်တတိထားရတာပေါ့ဒါပေမဲ့လည်းအဲတခါတရံကြောတော့လဲစိတ်ဆိုတာအဲ့လိုပေါ့နော်ပုထုဇဉ်စိတ်ဆိုတာဖြစ်တတ်တဲ့ခါကျတော့အာငါမှားပြီမှားပြီမှားပြီနောက်နောက်မပြောပြအောင်လို့တတိထားရတာနော်နုညံ့တဲ့စကားကိုပြောပါတိမ်မွေ့တဲ့စကားကိုပြောပါတယ်နော်ကိုယ့်ရဲ့ အစင်တန်းအောက်နှိမ့်တဲ့ပုံကိုယ်တွေလည်းသွားပြီးမနှိမ့်နဲ့နော်တဲ့ကိုယ့်ထက်နှိမ့်ကြတဲ့ပုံကိုယ်တွေဟာသူကငါတစ်ဖက်ပဲငါနှိမ့်ဆက်ပြစ်လိုက်မယ်ဆိုပြီးတော့မလောက်ရဘူးတဲ့နော်ရှိတာတွေကိုစွန့်ကြဲပါပေကံမှာလှူဒန်းမှာမျှဝေပါနော်စကားပြောချိုးချိုးသားသားပြောပါမှန်မှန်ကန်ကန်ပြောပါတဲ့မှန်ကန်တဲ့စကားကိုလည်းပြောရတယ်တဲ့နော်မှန်မှန်ကန်ကန်လည်းပြောရတယ်စကားကိုချိုးချိုးသားသားလည်းပြောရတယ်တဲ့ ကိုအောင်နိုင်ကြတဲ့ပုံကိုယ်တွေကိုလည်းသွားပြီးတော့မှုကြောမြှချိုးတခါတည်းဩနေကငါလောက်ဆင်ရှိလို့လားဘလို့လဲညာလို့လဲဆိုပြီးတော့သွားပြီးတော့မပြောနဲ့တဲ့ကိုအောင်နိုင်ကြတဲ့ပုံကိုယ်တွေကိုလည်းနော်အဲ့လိုတွေများတာတဲ့နေမယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်ဟာဘာလို့မလဲသေခြင်းတရားနဲ့ရင်ဆိုင်ရတဲ့အခါလဲကြောက်စရာမရှိပါဘူးတမလွန်ဘဝမှာလဲသူ့အတွက်ဘာမှကိုပူစရာမလိုဘူးတဲ့ဒါဘုရားအလောင်း ဥရိယဘဒ္ဒမင်းသားကြီးဥရိယဘဒ္ဒမင်းသမီးကိုနတ်ပြည်ရောက်ကြောင်းခေါ်တဲ့တရားနော်တစ်ချက်လောက်အကြမ်းမြင်လေးပြန်မှတ်မယ်ကာယကံဝစီကံမနောကံတွေကိုထိမ့်သိမ့်မယ်နော်အဲ့ဓာတွေကိုကြံကြံထန်းထန်းမပြောမိအောင်မလုံးမိအောင်ထိမ့်သိမ့်မယ်နော်နောက်ပြီးတော့မိမိရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုလှူဒန်းခြင်းခွဲခြမ်းခြင်းမျှဝေခြင်းတွေလည်းလုပ်မယ်နောက်ပြီးတော့ကိုယ့်ရဲ့စိတ်လေးကိုတဲ့နုညံ့နေအောင်လို့မေတ္တာတွေများများပို့ပေး စိတ်လေးကိုနှုံညံ့ပြီးသူတော်ဘာပေါ်မှာမနှိမ့်ဆက်မိအောင်သူတော်ဘာပေါ်မှာဒုက္ခမဖြစ်မိအောင်နော်နုနုညံ့ညံ့လေးဖြစ်အောင်ထားပါတဲ့နောက်ပြီးတော့သူတော်ကောင်းတွေရဲ့အဆုံးအမအဲ့ဒီသူတော်ကောင်းတွေရဲ့အဆုံးအမကိုနာယူစမ်းမှာခံယူစမ်းမှာသူတော်ကောင်းတွေကို စိတ်ကကိုးကွယ်စမ်းမှာတဲ့သူတို့ကကိုယ့်ကိုလမ်းနေပြလိုက်မယ်တဲ့နော်သူတော်ကောင်းတွေကလမ်းပြမှာတဲ့နော်အဲ့ဒီကနေမှလှူဒန်းပေးကမ်းခြင်းတွေလည်းလုပ်ပါခင်နဲ့နှစ်သက်ဖွယ်ဖြစ်တဲ့ဇကားတွေကိုလည်းပြောဆိုပါ နော်လူဒန်းသားကိုလည်းမခွဲခြားပဲနဲ့ဆက်ဆံသားမှာတဲ့လူဒန်းသားကိုလည်းမခွဲခြားပါနဲ့တဲ့နော် အာသူကတော့ငါထက်နှိမ့်နေဘာညာဆိုပြီးတော့မလောက်ပါနဲ့တဲ့အမှန်ကန်တဲ့စကားတွေလည်းပြောဆိုပါတဲ့အဲ့ဒီလိုများနေမယ်ဆိုရင်လေတဲ့တေခြင်းတရားနဲ့တွေ့လဲဒီပုဂ္ဂိုလ်ကကြောက်เสียမရှိဘူးတဲ့နော်သေလွန်ပြီးတဲ့အခါကျတော့လေဟိုဘက်ဘဝမှာအဲ့ဒါအထက်တန်းကြမြန်တပန်းလာတဲ့ဘဝတွေကိုပဲသူကရသေးနိုင်တယ်တဲ့ဒါက ဖះအလောင်းတော်ကြီးဆုံးမတဲ့အဆုံးမဒီနေရာမှာနောက်ထပ်ရှင်မောက္ကလန်ကမြတ်စွာဘုရားလျှောက်လို့နတ်ပြည်ယောက်ျောင်းအကြောင်း၃ခုဟောတာဥစဉ်ထပ်ပြီးတော့အကျဉ်းချုပ်ပြန်ပြောအောင်မယ်ရှင်မောက္ကလန်ကဟောနတ်ပြည်ကိုတက်သွားတယ်တောင်ရိန်သာနတ်ပြည်မှာရောက်တော့နတ်သမီးတယောက်ဩစိတ်သိမ်ကြီးတွေကြီးကြလိုက်တာစိတ်သိမ်ကြီးတွေစိတ်သိမ်ကြီးတွေအသင်နတ်သမီးလူဘဝဘာကောင်းမှုများ ပြုခဲ့တာတော့ နတ်သမီးကရှက်လွန်းလို့အရှင်ဖုရားပြောရမှာရှက်လို့တပည့်တော်မမေးပါနဲ့ဖုရားလက်ကိုလေးချီပြီးရှောက်ကြသိကျင်လွန်းတော့ပါတဲ့မရှက်ပါနဲ့တဲ့အသင်နတ်သမီးတပည့်တော်လူဘဝတုန်းကဘာကောင်းမှုမှကို တပည့်တော်မလုပ်ဘူးတာဖုရားတဲ့ဟောဗျာဘာကောင်းမှုမှမလုပ်ဘူးနဲ့ဘာလို့ဒီနတ်ပြည်ရောက်တယ်လဲဆိုတော့တပည့်တော်ကဒါပင်ဟောဒီနှုတ်ကိုဘယ်တော့မှတပည့်တော်မလိမ်ဘူးဖုရား လိန်ညာတဲ့ပူသားစကားကြီးကိုတပည့်တော်ဘယ်သောခါမှကိုတပည့်တော်မပြောခဲ့ဘူးဖေဟာအမှန်အမှန်တိုင်းပဲပြောတယ်ဘယ်လိုအရာပဲတွေ့တွေ့တပည့်တော်အမှန်တရားဒီအမှန်တရားပဲတပည့်တော်ပြောဆိုပါတယ်ဖေဟာအဲ့ဒီအမှန်သက်စာဝစီသက်စာကို တပည့်တော်စောင့်ထိန်ခဲ့သည့်အတွက်ဟောဒီနတ်စည်းစိမ်ကြီးတပည့်တော်ရတာပါဖေဟာတာဓုတာဓုတာဓုဆိုပြီးတော့နောက်နတ်သမီးတယောက်စီသွားပြန်ရောဟာဗိမ္မာန်ကြီးလည်းကြီးလိုက်တာ အသင်နာသမီးလူဘဝဘာတွေကောင်းမှုတွေပြုခဲ့တော့ရှင်ဖျားတပည့်တော်ကလည်းရှက်လွန်းလို့မပြောကြင်ဘူးဖျားပြောတာပြောတာမှာလူပြည်ကျတော့ပြန်ဟောရသေးတာပေါ့နော်ပြောတာပြောပါဆိုတော့တပည့်တော်ကတ္တဗဖျားသာသနာတော်တွင်မှာ သူတစ်ပါးအိမ်မှာအစေခံကြုံဖြစ်တာဖျားတဲ့ကြုံဖြစ်တာဖျားတပည့်တော်ရဲ့တခင်ကလည်းရက်ဆက်လိုက်တာဖျားတပည့်တော်ပေါ်မှာအမျိုးမျိုးနှိပ်ဆက်တယ်ဖျားအမျိုးမျိုးရက်ဆက်တယ် ငေါငန်းဆဲဆိုထုတ်နဲ့နေ့တိုင်းတပည့်တော်ကိုနှိပ်ဆက်တဲ့တခင်နဲ့တွေ့ခဲ့တယ်ဖေဟာအဲ့ဒီတခင်နဲ့တွေ့တဲ့အချိန်မှာအော်သူဟာငါရဲ့တခင်ပဲငါကိုတတ်လို့ကတတ်ပါစေငါသူ့ပေါ်မှာဒေါသလုံးဝမဖြစ်အောင်ငါထားမယ်ဆိုပြီးတော့ဒေါသအမျက်ကိုတပည့်တော်သိခံပြီးတော့လာခဲ့တဲ့အတွက်ကြောင့်သေတဲ့အခါကျတော့ဟာဒီနတ်စည်းစိမ်ကြီးရပါတယ်ဖေဟာအော်တာဓုတာဓုတာဓုတာဓု နောက်တနေရာသွားနတ်သမီးတယောက်တွေ့ပြန်ရောမေးပြန်ရောရှင်ဖျားရှက်လွန်းလို့မပြောပါရစေနဲ့ပြောတာပြောပါအရင်နှစ်ယောက်လဲဒီတိုင်းပဲအဲ့ဒီကြတော့နတ်သမီးကတပည့်တော်မှလေရှင်ဖျားကြံလေးတစ်ချောင်းလှူဘူးတာတဲ့နော်အဲ့ဒီကြံလေးလှူဘူးလိုက်တဲ့ကောင်းမှုလေးကအကျိုးပေးတော့ဒီနာစည်းစိမ်ရတယ်ဖျားတဲ့သာဓုသာဓုတခါနောက်ထပ်နတ်သမီးတယောက်သွားမေးတယ်မှာရှင်ဖျားတပည့်တော်ရှက်လွန်းလို့တပည့်တော်လည်းမပြောကြဘူး ပြောတာပြောပါတပည့်တော်လဲတခါတဲ့တစ်သီးလေးတခါပဲလှူဖို့ရတယ်ဖေဟာတဲ့အဲ့ဒီတစ်သီးလေးတခါလှူဖို့တဲ့ကောင်းမှုလေးကအကျိုးပေးလိုက်တာအခုနတ်စည်းစိမ်ကိုခံစားရပါတယ်ဖေဟာမြတ်စွာဘုရားတန်ရှင်မောက္ကလံပြန်လာပြီးတော့တန်ဃာတော်တွေရှေ့မောက်မှာမြတ်စွာဘုရားဘာကောင်းမှုမှမပြုတ်ဘဲနဲ့ဒီလောက်လေးတွေလောက်ယုံလေးနဲ့နတ်ပြည်ကိုတကယ်ရောက်နိုင်သလားတစ်သီးလေးတစ်ခုလှူယုံနဲ့ ကြံလေတစ်ချောင်းလှူယုံနဲ့နော်ဒေါသအမျက်ချောင်းချောင်းမထွက်အောင်ကိုကိုကို ထိမ့်သိမ့်ယုံလေးနဲ့ဒီလိုလေးတွေနဲ့အရှင်ဘုရားနတ်ပြည်နတ်လောကကို ရောက်နိုင်ပါသလားခြေသားမင်းကိုယ်တိုင်မဲခဲ့ပြီလေနော်မင်းကိုယ်တိုင်မဲခဲ့ပြီအခုနတ်သမီးတွေမင်းမဲခဲ့တဲ့နတ်သမီးတွေကတိုက်ရိုက်ပြောလိုက်ပြီမဟုတ်လားမှန်ပါဗျာပြောလိုက်ပါတယ်ဖေရနော် အဲ့ဒီပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီပြောလိုက်တဲ့အတိုင်းပဲတဲ့နော်ကိုယ့်ရဲ့စိတ်ကိုနုညံ့အောင်လှုပ်ပြီးတော့နော်အခုပြောတဲ့သိခံခြင်းတရားတွေနဲ့အနှမ်းငယ်လေးတော်မှသူတော်ဘာတွေကို ပေးကမ်းခြင်းတွေထောက်ပံ့ခြင်းတွေလှုပ်ဆမ်းပါနော်ပေးကမ်းခြင်းတွေထောက်ပံ့ခြင်းတွေလှုပ်ဆမ်းပါတဲ့သူတော်ဘာတွေရဲ့အပေါ်မှာအဲ့ဒါမျိုးလေးများနာလှုပ်ပြီးတော့နေလိုက်မယ်ဆိုလို့ရှိရင် သေရနတ်ပြည်ရောက်ပါတယ်ဟောမြတ်စွာဘုရားလက်ထက်ကျော်မြတ်စွာဘုရားတော့တပ်ပင်ညိုတာရွှေညာတော်အကြည့်တော့နတ်ပြည်ရောက်တယ်ဆိုတော့ဘာမှမခဲရင်ဘူးလွယ်လွယ်လေးရနော်ဒေါသတရားတွေကိုထိမ့်ချုပ်နော်ဒေါသတရားတွေကိုကိုယ့်အကိုထိမ့်ချုပ်ပြီးတော့သေးသေးချာချာကိုယ့်ရှိတာလေးတွေဝေမျှလှူတန်းအဲ့လိုလေးတွေများနာ ကောင်းမှုလေးတွေလောက်ကြမယ်ဒီလိုလေးတွေများနေမယ်ဆိုရင်ရနိုင်တယ်တဲ့ရောက်နိုင်တယ် နတ်ပြည်နတ်လောကအခုနတ်သမီးတွေကမင်းကိုပြောလိုက်ပြီမို့လားတဲ့နတ်သမီးလေးယောက်ကသူတို့လောက်တဲ့ကောင်းမှုတွေရှက်လွန်းလို့တောင်သူတို့မပြောရဘူးမပြောရဘူးเนาะသူတို့ကိုသူတို့ထိမ့်ချုပ်ပြီးတော့လောက်ခဲ့တဲ့အရာလေးတွေဒီဟာလေးတွေနဲ့သူတို့မှာကုသိုလ်တွေကို ရတာတဲ့အဲ့ဒီရတဲ့ကုသိုလ်ကကြောင့်မို့လက်ဖြောက်တဲ့ချက်ဒီဂရေတသိန်းအဲ့ဒါပြောတာကုသိုလ်တရားဆိုတာကဒကာဒကမတို့မှတ်ထားနော် အခုဒကာဒကမတို့အခုဖះကိုဆွတော်ကတ်မယ်ဖះဆွတော်ကတ်တာဒကာဒကမတို့အတွက်လားဖះအတွက်လားစဉ်းစားကြည့်နော်ဖះကိုကုဆွတော်လှူတာအဲဒကာဒကမတို့ကိုယ့်အတွက်လောက်တာနော်မြတ်စွာဘုရားကဗောဓိပင်နဲ့ရွှေပလင်တပ်ပင်ညူတာရွှေညာတော်ရပြီးကြတဲ့အဲ့ဒီလိုချင်မှုတဏှာမှန်သမျှဘုရားအကုန်ဖြတ်ခဲ့ပြီမြတ်စွာဘုရားက လိုချင်မှုတဏှာမှန်သမျှအကုန်လုံးဖြတ်ပြက်ခဲ့ပြီအခုချွေတယ်ငွေတယ်ပုံအောက်လှလို့လည်းဖះမตายရဘူးနော်ဒါကြောင့်မို့မြေကြီးပေါ်မှာတစ်ပင်စိုက်တာနဲ့တူတယ်လို့ရှင်နာကသိန်ကပြောတာမြေကြီးပေါ်မှာတခါကြီးတဲ့တရက်ပင်စိုက်တော့တရက်သီးသီးတာပဲတမာပင်စိုက်တော့တမာသီးသီးတာအဲ့ဒီမြေကြီးက တမာသီးသီးပါစေတရက်ပင်တရက်ပင်ပေါက်ပါစေတမာပင်ပေါက်ပါစေလို့မြေကြီးမှာစန္ဒမရှိဘူး ကိုစိုက်ပျိုးရာကိုရတာဟောအခုလဲကြည်စမ်းတဲ့မြတ်စွာဘုရားဓမ္မကိုကပန်းနေလှူတယ်ကြည်နူးတဲ့စိတ်နဲ့ဖះကိုပန်းလှူတယ်ဖះကဒီပန်းကြီးလှူလဲငါဝမ်းသာလိုက်တာဝမ်းသာလိုက်တာဘယ်ရှိမလဲလောဘတွေဒေါသတွေမောဟတွေအလုံးကိုအကုန်ပယ်ချထားတယ်ဖះရှင်ကိုရောမြတ်ကြီးကိုကကြည်နူးတဲ့စိတ်နဲ့ပန်းကိုလှူလိုက်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်ဟာနတ်ပြည်နတ်လောကရောက်ဘုံဗိမ္မာန်ကြီးတွေပန်းနေတဲ့အပြစ်ခံစား ဖះရှင်ကိုရောမြတ်ကြီးကိုတတ်တော်ထင်ရှားဖះပဲဖြစ်ဖြစ်ငါဖះပရိနိဗ္ဗာန်ပြုတဲ့အချိန်ပဲဖြစ်ဖြစ်ချက်သားတော်မင်းတို့နော်စိတ်ကတာတူရင်အကျိုးဆိုတာတထထဲရတယ်စိတ်ကတူရင်နော်တူသောစိတ်စေရနာရှိဟာပရိနိဗ္ဗာန်ပြုပြီးနဲ့အခုနဲ့ကွာသွားပါပြီကွာလို့မပြောနဲ့အတူတူပဲဘာလို့လဲဆိုတော့ပရိနိဗ္ဗာန်မပြုခင်တော့ကလည်းဘုရားရှင်ကိုယ်တော်မြတ်ကြီးကတဏှာလောဘကင်းနေအခုလည်းပရိနိဗ္ဗာန်ပြုပြီးတော့လည်းကင်းနေတာအဲ့ဒီကင်းနေတဲ့ ရားရှင်ကိုတော်မြတ်ကြီးရဲ့ဘောမှာတောက်တော်ရေးလေးကရေးဟောတောက်တော်ရေးနဲ့ထိုက်တန်တဲ့ကြီးကြီးလေးလေးရေးလေးကိုတောက်ရတဲ့အခါမှာစိတ်တွေငြိမ့်နေကိုယ်တွေငြိမ့်နေချမ်းသာတဲ့ကြီးလေးနဲ့ဝါဖြိုးတဲ့အဲ့ဒီအကျိုးတွေဟောအကုန်ပြန်ရဖះရှင်ကိုတောက်တော်ရေးလေးကလိုက်တာနဲ့ဖះရှင်ကိုဆွမ်းလေးလှူဒန်းလိုက်တာနဲ့တန်ဃာတော်တွေဆွမ်းလေးလှူဒန်းလိုက်တာနဲ့ပန်းလေးလှူဒန်းလိုက်တာနဲ့အိုးပန်းတယ်လူဖာရတယ်လူကောင်းမှုတွေပြုအဲ့ဓာတွေကဘသူရကိုရတာကိုရခြင်းလို့လောက်တာတော့မဟုတ်ဘူးတဲ့ နော်အကြောင်းကြောင့်အကျိုးတရားကြီးကပြန်ရတယ်ကောင်းတဲ့အကြောင်းလို့လို့ကောင်းတဲ့အကျိုးကြီးပြန်ရအခုလဲဓာတ်သမီးတွေကလူဘဝတုန်းကတခါလဲဒီကြံလဲလှူလိုက်တတိလဲလှူလိုက်ဒီလိုအမျက်ဒေါသတွေကိုထိမ့်သိမ့်လိုက်တဲ့သူတို့ဓာတွေလောက်ခဲ့တဲ့ကောင်းမှုကြောင့်မို့သူတို့အဲ့ဒီအကျိုးကြီးကပေးတော့ဩနတ်ပြည်နတ်လောကနတ်စည်းစိမ်ကြီးနဲ့တခါတည်းကိုနေရတယ်တဲ့အဲ့ဒါချက်သားအဲ့ဒါမင်းကိုယ်တိုင် တွေ့ခဲ့ပြီလေတဲ့နော် အဲ့ဒါကြောင့်မို့တိခဏဉဏ်တရားတွေမေတ္တာတရားတွေနော်အဲ့ဒီတရားတွေနဲ့ကိုရှိတာလေးကိုမျှဝေပေးသမှာတဲ့မိမိရှိတာလေးတွေအခုဆိုရင်ဦးဇင်းတော်မြန်မာပြည်အနှံ့နေရာအနှံ့တကားဓမ္မကြီးလည်းအခုလှူလိုက်ကြတာဟိုနာဆင်းရဲတဲ့တဲ့အာကောက်ကြဗျာမိဒီနာဆင်းရဲတဲ့တဲ့ဒါလှူဒန်းနေတာဒါနတွေလေနော်အဲ့လိုတွေနဲ့ဒါကိုယ်စိတ် ကိုဆုံးမဒါနတွေပြုတ်သိခံအဲ့လိုတွေများနေခဲ့ရင်တဲ့နော် အဲ့လိုများနေခဲ့ရင်နတ်ပြည်ရောက်နိုင်ပါတယ်တဲ့ဒါကတော့ရှင်မောကလန်နဲ့ပတ်သက်လို့မြတ်စွာဘုရားပြောတဲ့ဟာပေါ့နော်အဲ့တော့ဒါနတ်ပြည်ရောက်ခြင်းရဲ့အကြောင်းတဲ့အဲ့ဒီကနေပြီးတော့ဥရိယဘတ္တမင်းသမီးကနတ်ပြည်ရောက်ကြောင်းနေဒါအတင်တရားမင်းဟောပြပါပြီတဲ့လူဘဝမှာဆက်ပြီးတော့နောက်ထပ်ကျင့်ဖို့လေးလဲထပ်ပြောပါအောင်ဟောပြောပါအောင်ဆိုတဲ့အခါကျတော့ဥရိယဘတ္တမင်းသားဘာပြောလဲဆိုတော့ ဒီတရားမင်းဖြစ်လာတဲ့ဥရဘာသာမင်းသားဖြစ်တဲ့တရားမင်းကလူဘဝမှာတဲ့ကြည်သန်းတဲ့ဘဝဆိုတာရေဘွက်ပမာတခဏလေးခဏလေးပဲခဏလေးခဏလေးအချိန်တွေဟာကုန်းနေတာနော်လူဘဝဆိုတာနော်အခုဦးဇင်းတို့တရားနာနေရင် နာနေရင်နဲ့စပြီးတရားနာတော့ကရုပ်နဲ့နာနဲ့မရှိတော့ဘူးနော်ဦးဇင်းရဲ့တရားဟောနေတဲ့ ပထမဆုံးစပလင်မော်တက်တုံးကဟောတဲ့တရားဟောယုံနံနေအခုမရှိတော့ဘူးအခုဒကာဒကမတွေတရားနာနေတဲ့တထိုင်တွင်းမှာဒကာဒကမတွေရဲ့ယုံနံကြီးတွေပြောင်းနေပြီအဲ့ဒီအချိန်မှာတော့ကြားမင်းအဲ့လောက်မဟောနိုင်ဘူး तू ကကြတော့ဘာပြောလဲခဏလေးပဲတဲ့လူဘဝလေးဆိုတာနော်အဲ့ဒီလူဘဝလေးကလည်းခဏလေးအရွယ်တွေကလည်းတဖြည်းဖြည်းနဲ့ဗာလဲရုပ်လျော့နေတာတဲ့အခုအစင်းတွေအရွယ်တွေ လေရုပ်လျော်နေတာတပြည့်ပြည့်ချင်းဆံဖြူလာမယ်ခါကိုင်းလာမယ်နားတိုင်းလာမယ်နော်ဆံဖြူနားတိုင်းခါကိုင်းသွားကြွေအသားရွေယိုယွင်း၍အိုမင်းရာကာလာကြီးစီကိုသွားနေပြီဒါဦးဇင်းတို့တွေညာနဲ့ဆင်ညာမှာနော်ညာနဲ့ဆင်ညာလိုက်တော့ဒါဘာနဲ့ကြည့်လို့ရလဲမျက်စိနဲ့မြင်လို့ရတဲ့အော်နာအော်ခြင်းနာခြင်းကြီးသိခြင်းကြီးတွေ အိုဒါကြီးတွေလည်းတစ်နှစ်နှစ်နှစ်မသိတာပြီမဲ့10နှစ်15နှစ်နှစ်20နှစ်90နှစ်60နှစ်90ကျော်သိတာပြီနော်အိုခြင်းတရားတွေနာခြင်းတရားတွေသေခြင်းတရားတွေဒီအိုနာသေဆိုတဲ့တရားတွေကိုဦးဇင်းတို့တရားတော်မတွေသေးသေးချာချာညာနဲ့ဆင်ញင်ကြည်နွားတယုံသွားတဲ့နွားကြီးတလှမ်းခြင်းတလှမ်းခြင်းတလှမ်းခြင်းသေဖို့ရာနီးနေ ဦးဇင်းတို့တွေရလည်းအခုတရက်ပြီးတရက်တရက်ပြီးတရက်တရက်ပြီးတရက်အိုရမယ်နားရမယ်သေရမယ်ဒါတွေကိုတန်ဝေကယူရမှာနော်အော်ငါတို့ဟာတည်မြဲတဲ့ဘဝမဟုတ်ဘူးခိုင်ခန့်တဲ့ဘဝမဟုတ်ဘူးငါတို့ရထားတဲ့ဘဝကြီးဟာမတည်မြဲဘူးမခိုင်ခံဘူးဖြစ်ပြက်နေတဲ့လောကကြီးဟောအခုဘုရားသာသနာတွင်ကြတော့မြတ်စွာဘုရားကအဲ့ဒီတော့ကဖြစ်ပြက်လောက်အော်နာသေးလောက်တွေဟောနိုင်တာမဟုတ်ဘူးအခုကြတော့ ဟောသင်္ခါရဒုက္ခဦးဇင်းတော်ဒကာတော်မတွေရုပ်တရားတွေဟာကြည်သံပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးအဲ့ဒီဓာတ်၄ပါးရဲ့အစိုးဝဲဖြစ်တဲ့ရုပ်တရားကြီးတွေအဲ့ဒီရုပ်တရားကြီးတွေဟာအခုခန္ဓာကိုယ်ဒကာတော်မတို့ကြည်လိုက်တဲ့အခါကျတော့ကဲ နာသီးဝါလေးကကြည် ဝင်တယ်လေထွက်တယ်လေဆိုတော့ဝါရောဓာတ်တွေကဟောဝင်တယ်လေထွက်တယ်လေဝင်တယ်လေထွက်တယ်လေတွန်းတယ်လေကန်တယ်လေတွန်းလိုက်ကန်လိုက်ဝါရောဓာတ်ကဝါရောဓာတ်ရဲ့သဘောကတွန်းသဘောကန်သဘောလို့ပြောတာအဲ့ဒီဝါရောဆိုတဲ့လေဓာတ်ရဲ့တွန်းတလဲကန်တလဲတွန်းတလဲကန်တလဲတွန်းတလဲကန်တလဲအဲ့ဒီတွန်းတလဲကန်တလဲလေးတွေဟာ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 အဲ့ဒီတွန်းတလက်ကန်တလက်တွန်းလိုက်ကန်လိုက်ဖြစ်နေတာဒီဘာဘုဒ္ဓလေတတိတံဘောစီအော်တွန်းတလက်ကန်တလက်တွန်းတလက်ကန်တလက်ဖြစ်ပေါ်နေတဲ့ဒီဝါယောဓာတ်တွေဒီမမြဲပါလားအနိစ္စအဲ့ဒီတွန်းတလက်ကန်တလက်တွန်းတလက်ကန်တလက်ဖြစ်နေတဲ့ဒီမမြဲတဲ့သဘောကြီးပါလားမမြဲတဲ့သဘောကြီးပါလားလို့ ကြည်ရင်ဩဖះကအဲ့ဒီမမြဲလို့ဖောက်ပြန်ပြောင်းလဲနေရလို့အဲ့ဒါကိုဖះကဒုက္ခလို့ခေါ်တာဟောဒုက္ခလက္ခဏာညံဩတွန်းတက်လက်ကန်တက်လက်နဲ့အဲ့ဒါကိုကဲမတွန်းနဲ့မကန်နဲ့မဝင်နဲ့မထွက်နဲ့တော့ငါအမိန်ပေးလို့လည်းမရပြောလို့လည်းမရဆိုလို့လည်းမရပါလားအဲ့ဒါဒီအနတ္တဟောဒီနာသီဝလေးမှာဒီမှာနော်အနေစာရဲ့လက္ခဏာမမြဲတာကိုကြည့်တယ် ဒုက္ခရဲ့လက္ခဏာဖြစ်ပြဒုက္ခကိုမြင်အောင်ကြည့်တယ်အစိုးမရတဲ့လက္ခဏာအနတ္တကိုမြင်အောင်ကြည့်တယ်ဆိုတော့လက္ခဏာရဲ့၃ချက်ကိုကြည့်လိုက်တာအဲ့ဒီလက္ခဏာရဲ့၃ချက်ကိုတင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်ဒီနာသီဝလေးမှာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြန်တဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစိုးမရတဲ့အနတ္တဆိုပြီးတော့အနိစ္စလက္ခဏာညံကနေပြီးတော့တင်ပြီးရှုလိုက်တော့လက္ခဏာရဲ့၃ပါးတင်ရှုတော့အာရာကို ဓမ္မဝိဇယတန်ဖို့ဇင်လို့ခေါ်ပါတယ်နော်ပထမတတိထားနေတာတွန်းတလဲကန်တလဲတွန်းတလဲကန်တလဲတတိထားနေတာတတိတန်ဖို့ဇင်အနေစာဒုက္ခအနတ္တလို့ရှုနေတာကဓမ္မဝိဇယတန်ဖို့ဇင်အာရှုနေရင်စိတ်ကတောင်ပြေးလိုက်မြောက်ပြေးလိုက်ဟိုတွေးလိုက်ဒီတွေးလိုက်ဩဒီစိတ်တဲမငြိမ်ပါလားဒီနာနေဒီနာကြည့်လို့ပြောနေတာဒီစိတ်ကပြည့်ရောက်ပြန်ယူအဲ့စိတ်ကို ဟောဒီနှာသီးကလေတော်နိုင်သိနေမယ်ကံနိုင်သိနေမယ်အနိစ္စကိုသိနေမယ်ဒုက္ခကိုသိနေမယ်အနတ္တကိုသိနေမယ်ဆိုပြီးတော့လက္ခဏာရဲ့သုံးပါတင်ပြီးတော့ရှုနေရင်ရှုနေရင်နဲ့ဦးဇင်းတို့ဒကာဒကမတွေဝီရိယကတွန့်တင်တွန့်တင်ပြီးတော့လှုပ်လိုက်တာမကောင်းမှုတွေကိုစိတ်ကနှစ်သွားလိုက်ကိုကဆွဲတင်လိုက်ကောင်းမှုဘက်ကိုဆွဲတင်တာမကောင်းမှုတွေကိုရှောက်တွေးပြီးမျောပြီးတော့တရားမမှတ်တော့ဘဲနေမဲ့အစား ကဲတွေးမနေတော့ငဲမနေတော့ဘူးကဲတခါတည်းကြိုးစားပြီးမှတ်ကြိုးစားပြီးမှတ်ဆိုတော့ဝီရိယတန်ဖို့စဉ်တဲ့ဘုဇင်တရားတွေပြည့်လာတာနော်တရားလုပ်ရင်းနဲ့ဝီရိယတန်ဖို့စဉ်အဲ့လိုလုံရင်လုံရင်လုံရင်နဲ့စိတ်ကဘယ်မှမပြေတော့ဘဲနဲ့အနေစာသဘောလေးပေါ်မှာအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ယုတ်တရားနံတရားတွေဖြစ်ပြက်နေပါလားဖြစ်ပြက်နေပါလားဖြစ်ပြက်နေပါလားဆိုဖြစ်ပြက်ကြည့်တယ်ကြည်ပြီးတော့နေနေဘာဖြစ်အဲ့ပေါ်မှာဝမ်းတာ ပီတိလေးတွေဖြစ်လာဖြစ်ပြက်လေးတွေပေါ့ပီတိလေးတွေဖြစ်တော့အရာဝီရိယတန်ဖို့သည်ပြီးရင်ပီတိတန်ဖို့သည်ပီတိလေးတွေဖြစ်လာတော့ပီတိတန်ဖို့သည်ဝီရိယတန်ဖို့သည်ပြီးတော့နော်ဝီရိယနဲ့တွန်းတင်လိုက်လို့စိတ်ကတင်ငိမ့်လာတဲ့အခါကျတော့အကုသိုလ်ထဲမှာမျောမနေတော့ဘဲနဲ့ဒီထဲမှာပဲတခါတည်းတီးပြီးနေတဲ့အခါကျတော့ပီတိလေးတွေဖြစ်တော့ပီတိတန်ဖို့သည်အဲ့ဒီကနေမှငြိမ်အဲပြီးတော့ခန္ဓာကြီးကချမ်းသာတာ ငြိမ်းအေးမှုချမ်းသာလေးတွေစိုက်သွားအဲ့ဒီငြိမ်းအေးမှုချမ်းသာလေးတွေဖြစ်လာတာကပတ္တတိတန်ဖိုးစဉ်နော်အဲ့ဒီကနေပြီးတော့ကဲအဲ့ဒီငြိမ်းအေးပြီးချမ်းသာပြီးစိတ်ကိုဘေးမထွက်အောင်တခါတည်းရှုနေရင်ရှုနေရင်နဲ့တမာတိတွေရလာတော့စိတ်ကတည်ကြည်ပြီးတော့အတိတ်နာကမပြေတော့ဘူးအဲ့ဒီအတိတ်နာကမပြေတော့ဘဲနဲ့တည်ကြည်သွားတာကိုတမာတိတန်ဖို့စဉ်လို့ခေါ်တယ်တမာတိတွေတည်ကြည်သွားတာ အဲ့ဒီကနေပြီးတော့မှတမာရိတံပိုးစဉ်ကနေမှဒုက္ခဒုက္ခကိုခွာပြီး ဥပ္ပခာဧကကတာကြပြီးဥပ္ပခာသဘောလေးနဲ့စိုက်ပြီးနေနိုင်သွားတော့ဥပ္ပခာတံပိုးစဉ်ဆိုတော့ဘိုးစဉ်တရား9ပါးကြီးပြည့်နေတာအဲ့ဒါအခုဒကာဒကမတွေနိဗ္ဗာန်ကိုလိုချင်ပါတယ်နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်အဲ့ဒီဘိုးစဉ်တရား9ပါးနဲ့ပြည့်နေအောင်နေတိုင်းကျင့်နေရမှာ အဲ့ဒါကိုကျင့်နေရင်အခုဝင်နေထွက်တယ်တွန်းနေကန်နေကျင့်နေရင်လည်းပဲဒါကြောင့်မို့အဲ့ဒါအာနာပါနကမ္မထံကိုလုပ်တယ်ဆိုရင်တတိပဋ္ဌာန်တရား၄ပါးပါဝင်တယ်တတိပဋ္ဌာန်တရား၄ပါးကိုပွားနေရင်ဘုဇင်9ပါးပါဝင်တယ်လို့ဘုရားအဲ့လိုဟောတာလေနော်အာနာပါနဝင်လေထွက်လေကမ္မထံရှုရနေပြီးတော့အခုအဲ့ဒါဝင်နေထွက်တယ်တွန်းသဘောကန်သဘောသိတာကာယ ानु ပဒနာအဲ့ဒါလေးကိုတွန်းတာကန်တာကိုသွားသွားသိနေတာကစိတ်ဓာ ानु ပဒနာ တွန်းသဘောကံသဘောလေးတွေပေါ်မှာကောင်းသဘော ဆိုးသဘောလို့အဲ့ဒီပေါ်မှာခံစားလိုက်တာကဝေဒနာနုပဒနာသူ့ရဲ့သဘာဝတရားတွေကိုအိဋ္ဌဒုက္ခအနတ္တတွေတင်ပြီးတော့ဒုက္ခလက္ခဏာဉာဏ်တွေစိုက်အောင်ထိရှုလိုက်တော့ဓမ္မာနုပဒနာဆိုအာနာပါနာလေးမှတ်နေတဲ့တတိပဋ္ဌာန်တရား၄ပါးလုံးကအကျုံးဝင်တယ်အဲ့ဒီတတိပဋ္ဌာန်တရား၄ပါးအကျုံးဝင်နေရင်ဟာဒီဘုဇင်ခုနှစ်ပါးကြီးကလည်းသူ့အတူပြည့်သွားတာတဲ့ကိုကလှုပ်ဖို့ပဲလိုတယ် အာဟိုနီးနဲ့လှုပ်ပေါင်းဒီနီးနဲ့လှုပ်ပါဟာခေါင်းတွေကရှုံးပြီးတော့ဟာဟိုကဟိုပြောဒီကဒီရောပတ်ချာတွေလဲနေတာပဲများနေတာဘယ်နီးနဲ့လှုပ်လို့ကိုကြိုက်တဲ့နီးတနီးနဲ့ဖះဟောကြီးပဲကြိုက်တာနဲ့ဒါဖောက်ထွက်ပေါက်အောင်ဖောက်ဖို့ပဲနော်ရေတွင်တူးတဲ့လူလိုဟိုနာတရောင်လောက်တူးလိုက်ဒီနာတရောင်လောက်တူးလိုက်ဆိုဘယ်တော့မှရေမထွက်တော့ဘူးနော်တတွင်းနဲ့တခါတည်းသူကသူအတောင်60တရားမရမချင်းတူးမယ်ဆိုရင်နောက်ဆုံးတော့ရေထွက်တာပါပဲအခုလည်းပဲဦးဇင်းတို့က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 ဒီယုတ်တရားတွေကဖောက်ပြန်ပြောင်းလဲနေတယ်သွားသိတဲ့နန္တရားလည်းဖြစ်ပြီးပြက်ယုတ်တရားလည်းဖြစ်ပြီးပြက်တလက်ဆက်တင်တာရှုနေကိုသိတဲ့တဏှာနဲ့တင်ရှုနေရင်းနဲ့ပဲအဲ့ဒါအခုပြောတဲ့တတိပဌံတရား၄ပါးတွေဘုဇင်တရား9ပါးတွေအကုန်ပြည့်သွားလိမ့်မယ်တဲ့ဒါကတော့မြတ်စွာဘုရားဖြစ်မှပြန်ဟောတဲ့ဟာပေါ့စောစောကဥဒိယဘဒ္ဒမင်းသားကတော့တရားမင်းကြီးကဥဒိယဘဒ္ဒမင်းသမီးကိုဟောတာကြတော့ဒီလောက်ပဲဟောနိုင်မလဲဘုရားအလုံးဘဝတုန်းကဟောတာဆိုတော့ အဲ့ဒီတော့ဒီယုတ်ကြီးတွေဟာရွေလျားနေတယ်မတည်ဘူးမမြဲဘူးအိုခြင်းဒီကိုသွားနေတယ်နာခြင်းဒီကိုသွားနေတယ်ဒေခြင်းဒီကိုသွားနေတယ်တနေ့အိုနာသေးရမယ်နှမရဲ့အဲ့ဒါကြောင့်မို့မမေ့မလျော့မပေါ့နဲ့တတိလေးနဲ့ကျင့်ပြီးတော့နေလိုက်စမ်းပါတဲ့နော်ဘာလို့လဲဆိုတော့ဘဝတွေကမတည်မြဲလို့ပါနောက်ပြီးတော့အခုစီးသိမ့်နေကြည်သန်းတဲ့အခုရှင်မင်းရဲ့စီးသိမ့်ဘလောက်ချမ်းသာ လိုချင်တာတွေအကုန်လုံးကိုတတိုင်းပြည်လုံးကလှုပ်ပေးနေရတက်ဥစာမိုင်အောက်ကလူကတဲဆိုတဲရှင်းဆိုရှင်းခေါင်းမော်ပြီးတော့တောင်မှမဖူးရဘူးနော်တို့တော့မော်ဖူးတယ်ဆိုမှဖူးရတဲ့ဘဝတိုင်းသူပြည်သားအပေါ်မှာနော်အဲ့ဒီလောက်တို့ကရှင်မြင်ဖြစ်ပြီးအာနာပိုင်စောထားတော့ကဲအဲ့ဒီစည်းစိမ်ကြီးတွေနဲ့တကဘာလုံးပိုင်တဲ့ဟောဒီမြေပြင်ကြီးတစ်ခုလုံးကိုတဲ့ဧကရမင်းကြီးဖြစ်တဲ့တေဃာနန်းကြီးဘလို့တေမှာလဲတဲ့ မြေပြင်ကြီးတစ်ခုလုံးကိုဧကရမင်းဖြစ်ပြီးအကုန်လုံးလွှမ်းမိုးပိုင်ဆိုးပြီးနေပင်နေညာတော်လည်းပဲတဲ့သေကာနာနေကြောအဲ့ဒါတွေကိုမခွဲနိုင်မခွာရဲနဲ့သေရလိမ့်မယ်ကောင်းတယ်နော်အဆုံးမလေးရဒကာတော်မတွေအခုရှိထားတဲ့စီးစိမ်တွေဥစ္စာတွေအိုးအိမ်တွေတိုက်ကြီးတွေငါကတော့ဘလောက်ချမ်းသာပါတယ်ဘလောက်ပဲရှိပါတယ်ပြောပြောသေကာနာနေကြောတော့အဲ့ဒါကြီးတွေဆွဲလန်းပြီးမြန်တဲ့ဒုက္ခဖြစ်မှအဲ့ဒါအပယ်လေးပုံသွားဆင်းမှာအဲ့ဒါကြောင့်မို့ စိတ်သိမ်ဥစ္စာယတနာဆိုတာတဲ့မိသားစုတွေစိတ်သိမ်တွေဥစ္စာတွေယတနာတွေဆိုတာဘလောက်ပဲရှိလို့နေနေတော့တဲ့အဲ့ဒီအရာတွေအလုံးဒီဘာဖြစ်မှာလဲတနေ့အကုန်ထားခဲ့ရမှာဒီအရာတွေအလုံးဟာကိုယ့်အတွက်ဘာတစ်ခုမှ ကိုယ့်နောက်ကိုမလိုက်ဘူးအဲ့တော့ဘာပြန်ဒုက္ခတော့ရောက်နိုင်သေးလဲဆိုတော့အဲ့ဒီကိုပိုင်ဆိုင်ထားတဲ့ကဘာမြေပြင်ကြီးတစ်ခုလုံးဧကရမင်းအဖြစ်နဲ့ပိုင်ဆိုင်ထားတဲ့ ပိုင်ဆိုင်မှုကြီးတွေသွားလွှမ်းမိုးပြီးတော့အဲ့ရာကြီးတွေကိုတခါတည်းမစွန့်လွတ်နိုင်မဲနဲ့ဆုပ်ကင်ပြီးတော့ချုပ်ကင်ပြီးတော့ဝမ်းနဲ့ပက်လက်ကြီးနဲ့တေရလိမ့်မယ်ဖះလောင်းတော်ကြီးဆုံးမတဲ့အဆုံးမလေးနော်အဲ့ဒါကြောင့်မို့ဘဝတစ်ခုမှာတေတဲ့အခါမှာတောင်မှဒီခန္ဓာကိုယ်ရဲ့ကြည်အောင်နဲ့အဲ့ဒီဥစ္စာတွေစီစိန်နဲ့အကုန်လုံးဆွဲလန်းနှစ်သက် မခွဲနိုင်မခွာရဖက်နဲ့သေပြီးတော့ဘာဖြစ်မှာလဲတဲ့အဲ့ဒီခန္ဓာကိုယ်ကြီးကပိုးတွေလောက်တွေကြလာမှာတဲ့နော်အဆုံးစွန်အထိပြောတာနော်အဲ့ဒီခန္ဓာကြီးကလေတဲ့ပိုးတွေလောက်တွေကြလာမှာနော်တဲ့ပိုးတွေလောက်တွေကြလာမယ်တဲ့ဒီခန္ဓာကိုယ်ကြီးကသေတုံးကလည်းမခွဲနိုင်မခွာရသေးရတယ်ပွေပိုက်ပြီးသေရတယ်သေပြီးရင်လည်းဟိုဘက်မှာဒုက္ခဖြစ်အောင်မယ်တစ်ချက်နော်အဲ့ဒီသေတဲ့ခန္ဓာကိုယ်ကြီးကလည်းဘာမြတ်တန်ဖိုးရှိလို့လဲ ငပြောတုံးလက်ပံတုံးကမှတခါတည်းဟိုမဲငပြောတုံးကမဝင်ကားတဲ့ချက်ထက်ချက်စားလို့ရသေးတယ်အတုံးကြသေးတယ်ဒီခန္ဓာကိုယ်ကြီးကကြည်သန်းတဲ့သေပြီဆိုလို့ရှိရင်ကဲဘသူအိမ်မှာထားကျင်သေးလဲလူကိုကောင်မပြောပါနဲ့သေပြီသားတခါတည်းအယိုးအိုးပြားတွေဘာတွေညာတွေကိုယ်အိမ်ထားမယ်ဆိုရင်တော့လူတိုင်းလက်ခံနိုင်သလားပြာလေးနော်ဖုံမုံလေးနော်ဒါလေးတောင်လက်မခံနိုင်တော့ဘူး ဒီအပုတ်ကောင်ကြီးကိုမပြောတော့နဲ့ဒီအပုတ်ကောင်ကြီးမပြောတော့နဲ့ကြံတဲ့တာမန်လေးသေသွားတဲ့လူရဲ့အဝတ်အစားလေးကိုရော့ငါနင့်ကိုလက်ဆောင်ပေးမယ်ဆိုရင်တော့မှလောခြင်းသလားမလောခြင်းတော့ဘူးမသေးခင်တော့ကတော့မလေးငါမပေးဘူးမပေးဘူးနဲ့နေတာသေလဲသေရောရော့နင်ယူတော့ဆိုတော်ပါပြီသူများသေပြီးသားကြီးအဲ့တော့ဘယ်သွားပို့လဲဘုန်းကြီးကြောင်သွားပို့တာဟုတ် နော်သေသွားတဲ့လူတွေသေသွားတဲ့လူတွေအားနေခရိုင်းချုပ်ပဲဖေဟာအဲအဲ့တော့လေကုသိုလ်တထိုင်ရတော့ဘုန်းကြီးကြောင်းသွားတော့ဘုန်းကြီးတွေကတော့ပန်တကူဆောင်ကြသုံးဆောင်နေလောက်ကြဆိုတော့ဘုန်းကြီးတွေကတော့သုံးရတာပေါ့နော်အဲ့တော့ကုသိုလ်ရအောင်အဲ့လိုပဲသွားလို့ရတာလူချင်းချင်းမယူချင်တော့ဘူးတဲ့သူ့ကိုပြီးသားဆိုရင်မတည်ခင်တော့ကယူတယ်မတည်ခင်တော့ကတော့ချက်လိုက်ကြတာခင်လိုက်ကြတာဖလဲတကင်းနဲ့သေပြီဟဲဆိုတော့သွားလည်းမကြည့်ရတော့ဘူးအဲသေပြီဟဲဆိုတာနဲ့ တခါတဲ့ကြောက်ကြလမ်းကြအဲ့ဒါကြာကြာထားလိုက်ဩနဲ့ကြာကြာထားလိုက်တော့ဘာဖြစ်လဲလောက်တရဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာအာတခါတဲ့အပြင်ကပေါ်တယ်ပရွက်စိတ်တယ်အကောင်တွေကလာစားလောက်တရတဖွာဖွာကြနောက်ဆုံးတော့ခန္ဓာကြီးကအဲ့လိုနဲ့ညီကုန်းချုပ်သွားတာပဲဘဝတစ်ခုခန္ဓာတစ်ခုဆိုတာเนาะအဲ့ဒါကြောင့်မို့ဘဝခန္ဓာဟာ တည်မြဲမှုလည်းမရှိဘူးခဏတိုင်းလည်းပျက်စီးနေတယ်ဟာဒီရုပ်ရည်အစင်းတွေကလည်းအချိန်တိုင်းအချိန်တိုင်းရုပ်လျော့နေတယ်ဘဝကြီးဆိုတာနော်ဘလောက်ပဲပိုင်ဆိုးလို့နေနေစัจ java ရေမင်းကြီးဘဝပဲဖြစ်ဖြစ်နော်ဘလောက်ပဲပိုင်ဆိုးလို့နေနေတဲ့လုံးဝမှအဲ့ဒီဟာတွေဟာနောက်ဆုံးတော့သိရင်အကုန်ထားခဲ့ရမှာ ထားကနာနေကြရင်လဲအဲ့ဒီဟာကြီးတွေကိုပိုင်ဆိုင်တာတွေပေါ်မှာဆွဲလန်းပြီးတော့ပဲ အဲ့ဒါတွေကိုမခွဲနိုင်မခွာရက်နဲ့ပဲတေချရတယ်ဖះမသိတရားမသိဖះအဆုံးမကိုမရတရားဆုံးမကိုမရအရိယာတန်ဃာတော်တွေရဲ့အဆုံးမကိုမရတဲ့ပုံကိုယ်တွေအဲ့လိုပုံကိုယ်တွေရဲ့တေခြင်းဟာ ချမ်းသာတော့တေနီးမဟုတ်တော့ဘူးဘာလို့လဲဆိုတော့ပူလောင်မှုတွေနဲ့တေရတာစိုးရိမ်မှုတွေနဲ့တေရမခွဲခြင်းမခွာခြင်းမဲနဲ့တေရတာ ဒီပိုင်ဆိုင်ထားတာကြီးတွေကိုမစွန့်လွတ်ခြင်းမနဲ့တေရတာတေရတဲ့ဘဝကြီးอ่ะအဲ့လိုဘဝကြီးကိုဘာဖြစ်လို့ခင်တွယ်နေမှာလဲဦးဇင်းတို့တွေညာနဲ့စဉ်းစားမှာနော်လူဘဝရအောင်ရတယ်ရှာလိုက်ရတာကြည်တန်းအခုတနေ့တနေ့ဖတ်တိလိုက်အောင်မျက်နှာငယ်ခံပြီးအပင်မခံဆင်းရဲခံဒုက္ခတွေခံပြီးရှာခဲ့ရတာအဲ့ဒီရှာခဲ့ရတဲ့အရာတွေကလည်းကြည်တန်းအောင် ရန်သူမျိုးငါးရန်တွေကလည်းဆက်ဆံနေသေးတယ်။ဗာနဲ့ထားတယ်လဲစိတ်မချရတာတစ်မျိုး။အပြင်ထားတော့လဲတခိုးဓမြတွေကိုစိတ်မချရတာတစ်မျိုး။နော်အဲ့ဒါကြောင့်မို့အမျိုးမျိုးသောဖခုနာတဲ့ရန်သူငါးရန်ဆက်ဆံလဲပြီးဘာမှအနှစ်မရှိတဲ့ဟောဒီပစ္စည်းတရားတွေသည်ရန်သူငါးရန်နေနဲ့ဆက်ဆံနေတာတဲ့အဲ့ဒီတရားတွေဟာနော်96ပြဝေဒနာတွေနဲ့ဆက်ဆံနေတဲ့ဟောဒီခန္ဓာကြီး။ ဒီခန္ဓာကြီးကလည်းကြည်သန်းအောင်တဲ့အနာမျိုးယောဂါမျိုးမှန်သမျှအကုန်လက်ခံတဲ့ခန္ဓာကြီးဒီခန္ဓာကြီးကဘာမှအနှစ်သာရမကြည့်ဘူးလာသန်းကရိုနာဘိုင်းတာလက်ခံတာပဲလာသန်းကင်ဆာ तू ကလက်ခံတာပဲဒီခန္ဓာကြီးဟာအဲ့ဒီလိုအနာမျိုး96ပြားယောဂါဝေဒနာတွေနဲ့အမြဲတမ်းဆက်ဆံနေတယ်စည်းစိမ်ဥစ္စာယတနာတွေကလည်းယန္တုမျိုး၅ပါးတွေနဲ့အမြဲတမ်းဆက်ဆံနေတယ်အဲ့ဒီလိုယန္တုမျိုး၅ပါးတွေနဲ့ဆက်ဆံနေတဲ့ခန္ဓာကြီးကို ယွန်မုံအောင်ကျင့်ညာတဲ့နော်ရန်သူမျိုးငါးဌာနေနဲ့ဆက်ဆံနေတယ်အဲ့ဒီစီစိန်ဥစ္စာယတနာတွေကိုလည်းလှူတဲ့နာလှူစားစားတဲ့နာစားဝေဖန်ပိုင်းခြားပြီးတော့သေးသေးချာချာလှုပ်ပြီးတော့ယူသွားကြဒါဘုရားရှင်ဖြစ်မှမြတ်စွာဘုရားပြန်ဟောတာအရင်တော့ကတရားမင်းဘဝတော့ကတော့ဒီခန္ဓာရဲ့အနှစ်မရှိတာတဲ့ဒီခန္ဓာကိုယ်မှာပေါ်တယ်လောက်တယ်ကြမှာတယ်စီသိဥစ္စာယတနာတွေ ကဘာမြေကြီးလောက်အကုန်လုံးဧကရမင်းကြီးဖြစ်နေပိုင်လည်းပဲနောက်ဆုံးတော့အကုန်စွန့်လွတ်ရမယ်တရားပဲဟောတာဖះဖြစ်ပြီးတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်တဲ့မင်းတို့ဟာဒီခန္ဓာကိုယ်ကြီးဟာလေဘာနဲ့တူလဲအိုကြီးနဲ့တူတယ်အိုထဲမှာတဲ့စီဥတွေထောပတ်တွေစီတို့ထောပတ်တို့အဲ့ဒါမျိုးတွေကိုအိုတလုံးထဲမှာထက်နောက်အိုတလုံးထဲမှာကြတော့ သဲတွေကြောက်တွေကိုထက်အဲ့ဒီအိုးကြီးနှလုံးဟောရေပေါ်မှာတင်းအဲ့ဒီအိုးကြီးနှလုံးကွဲသွားပြီကဲမကွဲသေးရင်လည်းရိုက်ခွဲကြည့်လိုက်တဲ့ကဲအဲ့ဒီအိုးကြီးနှလုံးကိုတဲ့စီတွေထောပါတင်းနဲ့ထဲထားတဲ့အိုးတလုံးရဲ့သဲတွေကြောက်တွေထဲထားတဲ့အိုးတလုံးရဲ့အဲ့ဒီအိုးနှလုံးကိုရိုက်ခွဲကြည့်အိုးနှလုံးရိုက်ခွဲလိုက်ရင်အိုးချမ်းဘက်တွေကလည်းဘာဖြစ်သွားမှာလဲရေထဲကိုမြုပ်သွားမယ် စီဦးတွေထောပတ်တယ်ကတော့ရေထဲမှာမမြုပ်ဘူးပေါ်နေမယ်ဟောစီဦးထောပတ်ကကျတော့ရေထဲမမြုပ်ဘူးသူကရေပေါ်မှာပေါ်နေမယ်ဩသဲနဲ့ကြောက်တယ်ကတော့အဲ့ဒီဩကြီးကိုခွဲပြီးတာနဲ့သဲနဲ့ကြောက်နဲ့ကတော့တခါတည်းအိုကြံဘဲနဲ့အတူမြေအောက်ရေအောက်ကို မြုပ်သွားမယ်အဲချက်သားတို့ဥပမာပေးတာ ဟောဒီအောနဲ့တူတဲ့ခန္ဓာကိုယ်ကြီးကလည်းပဲဒီတိုင်းပဲတနေ့ပြိုကွဲရမယ်ဒါနတွေသီလတွေဘာဝနာတွေဆိုတဲ့နော်စီတယ်အပေါ်ရမှာတင်နေတဲ့နော်ထောဘတ်တွေနဲ့တူတဲ့ဒါနတွေသီလတွေဘာဝနာတွေဟာထောဘတ်နဲ့တူတယ်ဒါနတွေသီလတွေဘာဝနာတွေကိုတတိဉာဏ်ပညာနဲ့နေ့စဉ်နေ့တိုင်းကြိုးစားထားတဲ့တရားဓမ္မတွေအာထုတ်ထားတဲ့တရားဓမ္မတွေက ဟောဒီခန္ဓာကိုယ်ကြီးသေလွန်တဲ့အခါကျတော့အိုချံွယ်ကြီးကတော့အောက်ကိုမြုပ်သွားမယ်ဒါပေမဲ့စီတဲ့ထောပတ်တွေက ရေပေါ်မှာပေါ်နေသလိုပဲတဲ့ဒီခန္ဓာကိုယ်ကြီးကတော့ရေမျောမယ်မီးလောင်မယ်ညင်မုံဖြစ်သွားမယ်အောက်ကိုကျသွားပေမဲ့ပြုတ်ထားတဲ့ဒါနရဲ့ဂံနဲ့ဆောက်တည်ထားတဲ့သီလဂံနဲ့ကြိုးစားထားတဲ့ဘာဝနာတရားရဲ့ဂံတွေကတော့ဟောလူပြည်နတ်ပြည်ကိုစံစားနိုင်အောင် ကောင်းတဲ့အကျိုးကိုပေးမယ်အပယ်ကိုမဆင်းရအောင်လုပ်ပေးမယ်အဲ့ဒါကိုပြုထားတဲ့ဒါနသီလဘာဝနာကံတွေကလုပ်ပေးတာတဲ့နော်အဲ့ဒါကြောင့်မို့မိမိရဲ့တဏ္ဍာမှာထောပါတော်စီဥတော်နဲ့တိုးတဲ့ဒါနာကုသိုလ်သီလကုသိုလ်ဘာဝနာ ကုသိုလ်တွေကိုဒါလှုပ်ထားလိုက်ကြသမှာချက်သားတော်တဲ့မြတ်စွာဘုရားကနော်ဟောအကုသိုလ်ဒုစရိုက်တရားဆိုတာကတော့သဲတို့ကြောက်တို့နဲ့ဒူတယ် ကြောက်တော်သဲတော်ကရေရဲပြစ်ချရင်ပလုံစုံမြုပ်သွားပြီသူကရေပေါ်ပေါ်တဲ့အမျိုးမဟုတ်ဘူးတဲ့လူဘဝမှာနေပြီးတော့ပျော်လိုက်ပါလိုက် စားလိုက်တောက်လိုက်နဲ့နေကြတဲ့ဒကာဒကမတွေပျော်ပျော်ပါပါနဲ့လောဘနဲ့ပျော်မွေ့ဒေါသနဲ့ပျော်မွေ့မောဟနဲ့ပျော်မွေ့ဒီသားအာယုံသမီးအာယုံဆွေအာယုံမျိုးအာယုံဆိုတဲ့ကိလေသာအာယုံကမ္မဂုဏ်တွေနဲ့ပျော်မွေ့ပြီးတော့လောဘတွေဒေါသတွေနဲ့မေမေလျော့လျော့နေကြတဲ့ဒကာဒကမတွေကတော့ သေလွန်တဲ့အခါကျတော့သွားပြီတဲ့အိုးချမ်းဘက်တွေကလည်းအောက်မှာမြုပ်တက်ကဲ့သို့ကြောက်ခဲတွေမြုပ်တက်ကဲ့သို့သေလွန်တဲ့အခါကျတော့ပေါ်ပေါ်လျော့လျော့မေ့မေ့နေတဲ့ဒကာတော်မတွေအပယ်လေးပုံဆင့်ကုန်ပြီတဲ့ဘာလို့လဲကြောက်ခဲနဲ့အမျိုးတော်လို့တဲ့နော်ကြောက်ခဲနဲ့အမျိုးတော်တော့ကုသိုလ်မရှိဘူးတဲ့လူဘဝမှာရောက်တုံးက ဟောကောင်းမှုတွေမလုပ်ဖဲနဲ့မကောင်းမှုတွေပဲလုပ်ပြီးတော့မကောင်းမှုတွေနဲ့နေလို့လောဘတွေနဲ့နေလို့ယာဓုတွေမက်တယ်စိသိန်တွေမက်တယ်ဂုံတွေမက်တယ်ပကာသနာတွေမက်တယ်ဒီယာဓုစိသိန်ဂုံပကာသနာတွေမက်ပြီးတော့ငါတော့တရားသည်ဖြစ်စေမတရားသည်ဖြစ်စေလုံမှာပဲကွာဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီသေရင်တော့ဇောက်ထိုးဆင်းပြီကြောက်ခဲရေပေါ်ပေါ်ပါပေါ်ပါဘယ်သူမှတန်းတာလို့မရဘူးကြိုက်တယ်တော့သွားအမြပေးဝေပေးဝေလို့မရတော့ဘူး ကံပေကံကံစားကနေထိုင်မြဟာဒီကြောက်ခဲ့အပေါ်ပေါ်ပါသေးပေါ်ပါသေးလို့တန်နေကုံထိုင်ရွတ်တသက်လုံးထိုင်ရွတ်နှစ်ပေါင်း100ထိုင်ရွတ်မပေါ်သလိုပဲတဲ့အဲ့ဒီပုဂ္ဂိုလ်ဒီအကုသိုလ်ဒုစရိုက်တရားတွေကိုလူ့ဘဝကြီးမှာလှုပ်ထားခဲ့တဲ့အတွက်ကြောင့်သွားပြီတဲ့အပေဘုံကိုဆင်းရပြီဒါကြောင့်မို့ဥဇဏောတရားတော်မှတွေကလည်းဩငါတို့ဟာတနေ့တနေ့ဗုဒ္ဓဘာသာပထမရန်သာဗုဒ္ဓဘာသာလား ဒုတိယရဟန္တာဗုဒ္ဓဘာသာတဲ့ကိုငါဝင်ပြီလားပထမရဟန္တာဗုဒ္ဓဘာသာဆိုကံကံရဲ့အကျိုးကိုယုံကြည်ပြီးမကောင်းတာတွေကိုမလုပ်ချင်တော့ဘူးမကောင်းတာတွေမပြုပြအောင်ကိုယ့်ကိုယ်ကိုထိမ့်ပြီးဒုတိယရဟန္တာဖြစ်တဲ့ဗုဒ္ဓဘာသာထဲမှာတော့အော်ငါတို့ကအနိစ္စဒုက္ခအနတ္တလက္ခဏာဉာဏ်တွေကိုမြင်ပြီအော်ဒုတိယအဆင့်တော့ငါတက်ခဲ့ပြီအော်တက်စာလေးပါငါမရသေးရင်တော့တတိယအဆင့်ငါတက်လို့မရသေးဘူးလို့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာရဲ့ အဆင့်အတန်းတွေကိုသေးသေးချာချာလေ့လာပါသုံးသပ်ပါနေ့စဉ်နေ့တိုင်းလည်းပဲသမထလို့ဝိပဿနာအလုပ်တွေကိုအော်9မိနစ်ရရနာသီဝဝင်လေထွက်လေလေးမှမှတ်ရနေမှာခန္ဓာကိုယ်တွေမှာတခါတည်းရိပ်ရိပ်ရွာရွာမွားမွားတကောလုံးပေါ်ရပေါ်တဲ့နေရာတွေအကုန်လိုက်ကြည့်အော်ရုပ်တရားတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အိဋ္ဌမမြဲပါလားအော်ဒီရုပ်တွေနာနေရာဖြစ်ပြီးတော့ပြက်နေရလို့ဒီရုပ်နဲ့ဒီနာဟာဖြစ်ချင်းပြက်ချင်းပဲ ရှိတဲ့သဘောမို့ဒုက္ခအစွမရလို့အနတ္တเนาะအဲ့ဒီလိုအနိစ္စဒုက္ခအနတ္တတွေကိုဆင်ញင်ပြီးတော့ဘဝကြီးဆိုတာ အော်ဒီလိုပဲဘဝဆိုတာအိုဒုက္ခတစ်မျိုးနာဒုက္ခတစ်မျိုးသေဒုက္ခတစ်မျိုးအဲ့ဒီအိုနာသေးကြီးသွားနေပါရဲ့တန်းနဲ့အဲ့ဒီအတော်အတွင်းမှာလည်းပဲဥစဉ်တို့ဒကာတော်မတွေကြည်သန်းအောင်နဲ့တရားမင်းကြီးကဘာထပြောသေးရဲ့ထင်လဲနေရတဲ့လူဘဝကလည်း ဘာများငြိမ်းချမ်းသာရှိလို့လဲတဲ့ဒုက္ခတွေကများလိုက်တာတဲ့နော်ဒုက္ခလည်းများတယ်တဲ့စိုးရိမ်စရာဆိုတာလည်းများတယ်တဲ့ဘဝဆိုတာကနော်ဘဝဆိုတာကဒုက္ခတွေများတယ်စိုးရိမ်စရာတွေတိတ်များတဲ့ဘဝကြီးပဲနော်တဲ့လာပြန်ပြီဟိုပြဒနာအာလာပြန်ပြီဒီပြဒနာကောင်းကောင်းချမ်းချမ်းသာသာကိုမနေရဘူးเนาะအာတခါတခါမတွေဆိုအခုကြည်ရတယ်တခါတလေအာဇနီးဘက်ကအာဆွေရမျိုးရပြဿနာပဲအတမျိုးယောက်ျားဘက်က ဆွေရမျိုးရပြဿနာဘက်ကတည်းဩအိမ်အောင်ပြုတ်ပြီးပြန်တော့လဲตาရဲ့သမီးရဲ့အတွက်စိတ်ပူရတာတစ်မျိုးနော်ဩကိုမိဘဟိုဘက်မိဘဒီဘက်ပြီးမှဟိုဆွေမျိုးဒီဆွေမျိုးမတက်လို့ရံဖြစ်ကြခိုင်ရံနေဖြစ်ကြအာအမျိုးမျိုးတွေကြားထဲမှာဩဘဝကြီးဆိုတာပူလောင်လိုက်တာနောက်ထပ်တရားတော်မှတို့ဒီဘဝကိုရရင်ဘာလို့အောင်မှလဲအဲ့ဒီဒုက္ခတွေအကုန်ပြန်ရမှာ နောက်ထပ်လူဖြစ်ခြင်းသေးလားလူဖြစ်ခြင်းသေးရင်အဲ့ဒီဒုက္ခတွေတပြိတော့အကုန်ရရပါလို့ဤလို့ဆူတောင်းတာနဲ့အတူတူပဲတဲ့နော်နောက်ထပ်လူပြန်ပြင်အခုတွေ့ကြုံလာတဲ့ဘဝအသက်ဒကာမကြီးတို့အခုတော့သက်60 90ဒီအရွယ်တွေမှာတွေ့ကြုံလာတဲ့ဒုက္ခတွေပြန်စဉ်းစားကြည့်နော်နော်လူမိုရေးသားရေးတမီးရေးစီးပွားရေးဩအရေးပေါင်းမြောင်များစွာနဲ့ရောက်လိုက်ရတဲ့ဒုက္ခတွေအဲ့ဒီဒုက္ခတွေကိုဒုက္ခလို့မမြင်မဲနဲ့နေရင်တော့ ဟာဒီနောက်ဘဝလူဘဝကြီးကိုပြန်နှစ်သက်နေရင်လူဘဝကိုရမယ်အိုရအောင်မယ်နာရအောင်မယ်သေရအောင်မယ်ဘဝဆိုတာဒုက္ခမှန်မြအကုန်ရမယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတော့ဘဝမှန်ရင်ဒုက္ခတွေရလို့ချက်သားတော်ငါပဲဘဝကိုမှမနှစ်သက်တော့ဘယ်ဘဝကိုမှမကြီးမွားတော့ဘူးဘာကြောင့်လဲဘဝမှန်ရင်ဒုက္ခဘဝဆိုတာဒုက္ခဘဝရရင်ဒုက္ခတွေရလို့တဲ့ဒါကြောင့်မို့ ဒီသုတ်တန်လေးကိုမနေ့ကဖတ်ကြည့်ပြီးတော့ဩဘဝရဲ့အပြစ်တွေအနာတွေအစာတွေကို မြင်အောင်ဟောပြောပြီးတော့မှပေးတဲ့သုတ်တန်လေးမို့ဒီနေ့ဦးဇင်းတို့တရားတော်မတွေဒါလေးကိုမျှဝေခြင်းဖြစ်ပါတယ်ဒါကြောင့်မို့ဒီသုတ်တန်မှာနာရင်းနဲ့အခုဝိပဿနာတရားတွေကိုလည်းဦးဇင်းထပ်ပြီးတော့ဟောပေးခဲ့ပါပြီတရားတော်မတွေနာယူကျင့်သုံးရင်းနဲ့ဩငါတို့ဟာတတိပဋ္ဌာန်တရား၄ပါးပွားဖို့နံပါတ်1ဘာစလို့ရမလဲအာနာပါနာစမှတ် အာနာပါနကမ္မထံကိုပွားရင်တတိပဋ္ဌာန်တရား၄ပါးပြည့်စုံလာလိမ့်မယ်တတိပဋ္ဌာန်တရား၄ပါးပွားနေရင်အခုပြောတဲ့ဘုဇင်တရား9ပါးကြီးလည်းပြည့်လာပါလိမ့်မယ်ဘုဇင်တရားတွေကြည့်ရင်နိဗ္ဗာန်ကြီးကိုဧကံမုတ်ချရတော့မှာပါလို့ဘုရားရှင်ကိုတော်မြတ်ကြီးကလမ်းကြီးကိုအမှန်တိုင်းပြထားခဲ့ပါရဲ့တန်းနဲ့တနေ့တနေ့မှာကိုကတရားလေးမှမထိုင်ငင်ရင်ကိုအပြေနော်ဘုရားရှင်လေးမှမဝင်ငင်ရင်ကိုအပြေသေပြီးဟိုဘက်ကျမှနောင်တတွေရပြီးတော့ မှားလိုက်တာလို့ဘွားတို့ကသားနဲ့ပြောမွေများတယ်လေဖះမဲခဲ့သည်သမီးနဲ့ပြောမွေများတယ်လေဖះမဲခဲ့သည်သားတွေသမီးတွေဆွေတွေမျိုးတွေအတိုင်းဝိုင်းနေနဲ့ငါပြောမွေပြီးတော့ဖះကိုမဲခဲ့ပါလားတရားကိုမဲခဲ့ပါလားတန်ဃာတွေကိုမဲခဲ့ပါလားလို့ဆိုပြီးတော့နောင်တတွေရပြီးတော့နေရတဲ့ဘဝမျိုးမရအောင်ဦးဇင်းတို့တရားတော်မတွေအော်ငါတို့ဟာလူဘဝရောက်တော့မှာเนาะ လူဘဝရောက်တော့မှ ကောင်းမှုတွေကိုများများပြုမယ်နိဗ္ဗာန်မရမချင်းအထက်တန်းကြတဲ့ဘဝတွေမြန်တပန်းလှတဲ့ဘဝတွေကိုရပြီးတော့ငါတို့နိဗ္ဗာန်သွားရရင်တော်သေးတာပေါ့နော်အဲ့ဒီလိုရဖို့ရာအတွက်ဥစဉ်တို့တရားတော်မတွေဘာလို့ရမှာတော့အခုနတ်ပြည်ယောက်ျောင်းဖြစ်တဲ့ကောင်းမှုတရားတွေကိုကျင့်ကြပါကာယကံမှုဝစီကံမှုမနောကံမှုတွေကိုထိမ့်သိမ့်ကြပါစကားတွေချိုချိုသားသားပြောရမယ်ဆိုရမယ်ဒေါသတရားတွေကိုထိမ့်သိမ့်ရမယ် နော်လှူဒန်းခြင်းတွေပေးကမ်းခြင်းတွေကိုလောက်ရမယ်ကိုအောင်နိုင်ကြတဲ့ပုံကိုယ်တွေကိုမနှိမ်ပါနဲ့မချိုးပါနဲ့နော်အဲ့ဒီဒါဖះလောင်းဥရိယဘတ်တာမင်းသားကြီးဟောခဲ့တဲ့ဒါနတ်ပြည်ဖြစ်ကြောင်းနောက်ထပ်ရှင်မောကလမထေမြတ်ပြောလို့မြတ်စွာဘုရားကိုတော်မြတ်ကြီးဟောကြားတော်မူလိုက်တဲ့နတ်ပြည်ရောက်ကြောင်း၃ချက်ပေါ့နော်အဲ့ဒီ၃ချက်လေးကပြန်မှတ်လိုက်မယ်အမှန်တရားကို ပြောဆိုခြင်းတဲ့နော်နေ့တိုင်းအမှန်တရားကိုပဲစကားအမှန်စကားကိုပဲပြောဆိုရမယ်တဲ့ နောက်ပြီးတော့ဒေါသတရားကိုထိန်းချုပ်ခြင်းနော်ဒေါသဖြစ်စရာအာယုန်နဲ့နဲ့တွေ့တဲ့အခါမှာဒေါသမဖြစ်အောင်ကိုယ်စိတ်ကိုထိန်းသိမ်းရမယ်နေ့စဉ်နေ့တိုင်းကိုပြောတဲ့ကိုယ့်ရဲ့နှုတ်ဝစီသည်အမှန်တစ္ဆာကိုပဲပြောဆိုနေရမယ်နောက်ပြီးတော့မိမိရဲ့ရှားဖွယ်စုဆောင်ထားတဲ့ဥစ္စာစည်းစိမ်ကိုခွဲခြမ်းမျှဝေပြီးတော့လှူဒန်းခြင်းနဲ့နေပါတဲ့အဲ့ဒီသုံးချက်ကတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအရှင်မောက္ကလံကိုပြန်ပြီးတော့ဟောပေးတော်မူတဲ့တရား ဒါနတ်သမီးတွေကတက်သေးခံလိုက်လို့မြတ်စွာဘုရားသွားလျှောက်လို့မြတ်စွာဘုရားအဲ့ဒီသုံးချက်ကိုဒါပြန်ဟောတာနော်အဲ့ဒီသုံးချက်ကိုပြန်ဟောပြီးတော့အခုဥဒ္ဒနောတရားဓမ္မတွေဘဝဆိုတာဘာလဲဒုက္ခပဲဘဝဆိုတာနော်ဒီဘဝတွေရရင်ဘဝဆိုတာတည်မြဲတာမရှိဘူးရုပ်ရည်အစင်းတွေကလည်းရုပ်လျော်ပြီးတော့နေတယ်အတ္တတန်တွေကလည်းရုပ်လျော်ပြီးတော့နေတယ်အဲ့ဒီလိုရုပ်လျော်ပြီးတော့နေတဲ့ရုပ်ရည်တဲ့အတ္တတန်နေနဲ့ နေရတဲ့ဘဝကြီးမှာနေရတဲ့ဘဝမှာလည်းပဲဩအမျိုးမျိုးသောလူမှုရေးဒုက္ခစီးပွားရေးဒုက္ခဒုက္ခတွေနဲ့ရင်ဆိုင်နေရတယ်ငြိမ်းချမ်းစွာနေရတာမဟုတ်ဘူးတဲ့ဒါကြောင့်မို့ဘဝရဲ့အပြစ်တွေကိုမြင်ပြီးတော့ဒါလောက်ရှားဖွယ်စုဆောင်းပြီးတော့တိမ့်သီးထပြန်တော့လေဟောအဲ့ဒီရွှေငွေဥစ္စာယရနာကဘန်ကဩဘန်ကရာဖြစ်တိမ့်မာကဇောရတာတမျိုးတခါတည်းဟမှာအခု ဘန်ကနေမှဟိုကဖောက်ခိုးဒီကဖောက်ခိုးလို့ဘာမှကြောက်ရတာတမျိုးအိမ်မှာထားပြန်တော့လဲအိမ်မှာတက်ခိုးဝင်ခိုးမှာစိုးရင်ရတာတမျိုးဆိုတော့အဲ့ဓာတွေကလည်းပူလောင်ပါတယ်တဲ့နောက်စည်းစိမ်ဥစ္စာတွေကလည်းရှိပေရှိအောင်လဲလောက်ရတယ်အင်မတန်ခဲရင်တယ်ရှိတော့လဲပူလောင်နေရတာတဲ့စည်းစိမ်ဥစ္စာယရနာဆိုတာဒါကြောင့်မို့အဲ့ဒီတဲကနေမှခွဲချမ်းဝေဖန်ပြီးတော့ မျှဝေပြီးတော့လှူဒန်းခြင်းဆိုတဲ့အနှစ်သာရတွေကိုရအောင်လုပ်ပါဟောဒီခန္ဓာကိုယ်ရေးကလည်းတစ်ပြည့်ပြည့်နဲ့ယိုယွင်းပြီးတော့အုံမင်းလာပြီ96ပြ98ပြတွေနဲ့ရော့ရပြီးတော့နေရတဲ့ခန္ဓာကြီးမှာအဲ့ရညောင်ဆောင်ပေါ်မှာလဲပြီးတော့ကဲပါယူပါမအော်ရသေးခင်မှာဟောသီလကုသိုလ်တွေဒါနကုသိုလ်တွေဘာဝနာကုသိုလ်တွေကိုရအောင်ကြိုးစားပြီးတော့လှုပ်ထားလိုက်စမ်းမှာအဲ့ဒီလိုလှုပ်ပြီးတော့တမထလှုပ်ဝိပဿနာလှုပ်တွေကိုလှုပ်ပြီးတော့နေမယ်ဆိုရင်တော့ သေကာနာနီမှာစိုးရိမ်ကြောင်းကြတွေနဲ့မသေးရတော့ဘူးအဲ့လိုမှမဟုတ်ရင်တော့တိုက်တွေပိုင်စီသိန်တွေပိုင်ဥစ္စာတွေပိုင်သားတွေသမီးတွေအချွေရံတွေဘလောက်ပဲပိုင်ပိုင်သေကာနာနီကြတော့မခွဲခြင်းမခွာခြင်းနဲ့မျက်ရည်ဆက်လက်နဲ့သေရရင်တော့သွားပြီတဲ့အပဲလေးပုံဆင်းလိုက်နော်ဒါကြောင့်မောင်မြတ်စွာဘုရားလောင်းတော်ကြီးကဟာဒီကဘာမြဲကြီးလောက်ပိုင်ဆိုင်ထားလဲနောက်ဆုံးကြတော့အဲ့ဓာတွေကိုဘာလို့ရမှာလဲ တတ်မှတ်ခြင်းနှစ်သက်ခြင်းနေနဲ့ပဲသေသွားကြရလိမ့်မယ်တဲ့ဒါကြောင့်မို့ဥဒ္ဒနောတရားတော်မှာအပေါင်းတော်ကောင်းတို့တွေကဥဒိယဗဒ္ဒဇတ်တော်ကိုနာယူပြီးတော့အော်ငါတို့ဟာမြတ်စွာဘုရားရဲ့အဆုံးအမတော်တွေကိုလိုက်နာကျင့်သုံးပြီးတော့စီဥထောပတ်တွေကဲ့သို့ဖြစ်အောင်သေလွန်တဲ့အခါကျတော့အပယ်လေးပါးကိုမကြမရောက်ပဲနဲ့နတ်ပြည်မြမပြည်နဲ့နိဗ္ဗာန်ကိုရအောင်တော့နေ့စဉ်နေ့တိုင်း ကြောသားပြီးတော့ပွားများတော့မယ်အာထုတ်တော့မယ်ဆိုတဲ့သရာစိတ်ကိုမွေးပြီးတကာလမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုတိုင်ကိုကြထောထွင်ရတရားသောအိုချင်းကင်းရာနာချင်းကင်းရာတေချင်းကင်းရာစောရရာချင်းဘိုးဆွဲရာချင်းငိုကြွဲရာချင်းဆိုတဲ့မိစရဘာတွေဤကင်းရာချုပ်ရာငိမ့်ရာသိရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တတိသာဓုသာဓုသာဓုပါဖြင့်